ဦးဇင်းတို့နေ့သာသနာတော်နေ့2565ခုနှစ်ဩဇာတက္ကတိ1383ခုနှစ်အဘူလာဇန်ရက်သာသာတိနေ့ဒီနေ့ရှိသူရကာကြီးတွေဓမ္မကြီးတွေရှင်မှာတော့ဟောတော်ဦးနေ့ဘုလိုဒီ25ရက်အခမ်းအနားဖြစ်ရှင်လာ20ရှင်လာ25ရက် မှာဟောကြားမယ်ဝိပဿနာလုပ်ပေးတရားဒကာကြီးအပိုင်းလောက်ရောက်သွားပြီလို့48ပိုင်းရောက်ပါပြီဖျား48ရောက်ပြီတော့48ပိုင်းမြောက်ဦးဇင်းတို့ဒီဝိပဿနာလုပ်ပေးတရားအနေနဲ့ဒီတစ်ပတ်ဦးတို့ပြီးခဲ့တဲ့ဟောခဲ့တဲ့ပိဿသမုပ္ပတ်ပထမနည်းမာနည်းကိုနည်းနည်းလေးပို့ပြီးတော့အသေးစိတ်ဦးဇင်းတို့ဟောပြဖို့ဒီနေ့တော့ရည်ရွယ်ထား သူတို့ကြောင့်ဒီဘာ58ဝိပဿနာလုပ်ဝိတရားကိုဟောကြမနာကြကြသည်မိဒေသနာတော်ပိုင်းရှင်ဒေသနာတော်ဥက္ကဖြစ်တော်မူသောဘုရားရှင်ကိုဥစွာမတ္တမရှိကိုလိုက်ကြရအောင်သူတို့ကကြီးတွေမကြီးတွေအလုံးစုံသူတော်ကောင်းအပေါင်းတွေကလည်းရရှိဂုဏ်ရည်တွေကိုစံအားရှိသလောက်သိဝေထုံပြီးဗုဒ္ဓမြတ်တိဘာဝနာ ဝမ်းမြိုင်းနေယူသည်စွာနာယူကြအောင်စုဗုဒ္ဓံနရနရသမောတရဏံဒိဒတံပညာပရိပါစုတိယဝိယတံတောကာရံအထာဝီကာမနရဒေဝဟိတဝန္တံဝန္တာမိကာရဏိကာမကမနန္တညာနံ နရနရသမောတရဏံလောကုလောကီနလီသောစီပါကိုလူလာတောင်းတကြကုန်သောစေတာမြတ်သူ နလူမြမတတဝါတို့ဤဇွေရလည်းပြတော်မူထသောဒီတတံလောကုလောကီနလီသောမယိမယိမြတ်ကိုင်းလာသည် သမာဓိနှင့်ရှင်သောစေတလည်းရှိတော်မူထသောပညာပရိပါသုတိယသစ္စာလေးရတရားမြတ်ကိုထွင်ပေါသိမြင်တတ်အရဟတမတိဟုသောပညာတန်ဆောင်သမိအောင်လည်းရှိတော်မူထသောရဒေဝဟိတဝဟံ အထာဝီကာမလူနာဇမတတ္တဝါတို့ဤအစည်းအပွားကို အလွန်လိုလားတောင်းတတော်မူတတ်သောနရဒေဝဟိတဝဟံလူနာဇမတတ္တဝါတို့အားလမ်းပြနိညွန်သုံးမသွန်သင်တော်မူလျက်လောကုလောကီနလီဆုံးကုန်အလုံးစုံသော ဂုံတင်တကောစိတ်တိမ်ချမ်းသာအကျိုးငါရွဆောင်တော်မူတတ်သောကာရဏိကလူနာဇမသတ္တဝအမြသနာจิตကင်မာကရုဏာတော်ရှင်နဲ့ဖြစ်တော်မူထသော အကံဇာတိယဇာပါရမီပုံညာနှင့်မနိုင်ရှင်အမနိုင်ရှင်သာသော သီလဓမ္မာရီပညာဂုဏ်တကကြောင့်မြတ်တိအဖြစ်သို့ရောက်တော်မူထသောနန္ဒညာနန္ဒဗေညုတညာနာသာသာသုံးပန်ကြမရှိသောဉာဏ်တော်လည်းရှိတော်မူထသောတံဗုဒ္ဓံဒုဒ္ဓဂုံရင်ဆုံးလင်းပေတရှင်တော်မြတ်ဗျာကို အံတရားဟောတရားနာအမိမကောဘုရားတပည့်တော်သည်ဝန္ဒာမိတတ္တာယုကျုမံဆွဲချိုး၍ရှိကိုကတော်ပါ၏မြတ်စွာဘုရားသာဓုသာဓုသာဓုပါဖျား မိတ်တော်ဦးဇင်းတို့တို့48ကျင်းမြောက်ဥပဒနာလို့ပြတရားကိုဆက်လက်ပြီးဟောကြားမှာကြားကြရအောင်။ဒါဦးဇင်းတို့ဒီမှာကတ်တူတူလေးပေါ့အချိန်ခဏနေနေပြီးအောင်ပြီးတော့ဒီခုမှလေးတော့ကတ်ချင်းချင်းပြောလိုက်အောင်။ဒါဦးဇင်းတို့နိဗ္ဗာန်ကိုလိုလားတောင်းတတယ်ဆင်းရဲဒုက္ခတွေကလွတ်မြောက်ခြင်းနဲ့ဆိုတဲ့သူတော်ကောင်းတယောက်အနေနဲ့ကျင့်ကြင်တစ်ခုရှိဖို့လိုတယ် အဲ့တော့ဒီကျင့်စဉ်တစ်ခုအနေနဲ့ဦးဇင်းတို့ပြရှင်ဒါပေါ်ပေါ်ညွန်ပြသို့ဆုံးမှတော်မူတဲ့ဒေသနာတော်တွေနဲ့အညီကျင့်စဉ်တစ်ခုအနေနဲ့ဦးဇင်းတို့ဒီမှာဥတည်ပြီးတော့ဝိသုဒ္ဓိခုနှစ်ပါးကိုဟောနေရောအဲ့ဒီဝိသုဒ္ဓိခုနှစ်ပါးလေးကိုအခြေခံနားလည်ထားရဖြစ်တော့နံပါတ်1တိလဝိသုဒ္ဓိနံပါတ်2စေတဝိသုဒ္ဓိနံပါတ်3ဒိဋ္ဌိဝိသုဒ္ဓိနံပါတ်4ကင်္ဂဝုဒ္ဒနာဝိသုဒ္ဓိနံပါတ်5 မကမကညနာတဒနာဝိတ္တုဒီနမကြောင့်ပရိပဒညနာတဒနာဝိတ္တုဒီနမကွန်ညနာတဒနာဝိတ္တုဒီဆိုတဲ့ဒီဝိတ္တုဒီခုနပါပေါ့ဒါကိုတော့အစဉ်တိုင်းနံပါတ်1မိမိတို့ကနားလည်ထားမှာဖြစ်ပြီးတော့ဒီကျင့်နေနေတိုင်းငါတို့ကျင့်ဉာဏ်ကြိုးကိုအထောက်ရမယ်လို့ဒီလိုလည်းပဲကျင့်နေနှလုံးသားတဲ့ရောက်ဆွေးမြဲစွာနှတ်သားထားဖြစ်အဲဒီကဦးဇင်းတို့ခုသီလဝိတ္တုဒီပိုင်းပြောပြီးသွားပြီကျင့်ဉာဏ်ကြိုးအဲဒီသီလဝိတ္တုဒီဆိုတာဘာပြောတာတော့နားလည်ရောက် လဲဆိုတာအနတ္တဓာတ်ဆိုတဲ့အခါအဲ့ဒါကဦးဇင်းတို့ခုသီလဝိတ္တုဒီပန်ပြောပြီးသွားပြီဉာဏ်ကျိုးအဲ့တော့သီလဝိတ္တုဒီဆိုတာဘာပြောတာတော့ဒါလည်းရောက်ဦးဇင်းဆိုတာအနတ္တဓာတ်ဆိုတဲ့အခါအဲ့ဒါကဦးဇင်းတို့ခုသီလဝိတ္တုဒီပန်ပြောပြီးသွားပြီဉာဏ်ကျိုးအဲ့တော့သီလဝိတ္တုဒီဆိုတာဘာပြောတာတော့ဒါလည်းရောက်သီလဝိတ္တုဒီဆိုတာတော့ဒါကိုကျင်တရားတွေဒါတဏှာတွင်ကရှင်ရများပဲဖြစ်ဖြစ်သာသနာ ဝင်းသားမဟုတ်သောသာသနာတော်ကိုကြည်ညိုသောတရားဓမ္မပေါင်းသူတော်ကောင်းတွေပဲဖြစ်ပြီးကာယကံဝစီကံဆိုတဲ့ဒီတိလာတရားတွေကိုကာယကံဝစီကံတွေကိုဆောင်စည်းခြင်းဖြင့်တိလာဝိတ္တိဖြစ်အောင်ကြိုးစားရအဲ့လိုတိလာဝိတ္တိဖြစ်တဲ့ပုဂ္ဂိုလ်ကတဆင့်တက်ပြီးစိတ်တော်ဝိတ္တိစိတ်တော်ဝိတ္တိပိုင်းမှာလည်းဦးဇင်းတို့ဒီဝိတ္တိဝိဝနာအညီကြီးတွေမှာစိတ်ကတန်ရှင်းစင်ကြယ်ခြင်းဆိုတဲ့အပိုင်းမှာကမ္မဋ္ဌကမ္မဋ္ဌန်၄၀ အဲသမထကမ္မဋ္ဌာန်း40နဲ့မိမိတို့ကဥပ္ပဇာရအပနာလို့ခေါ်တဲ့တမာရီ2မျိုး2မျိုးမျိုးရအောင်ပွားများအထုတ်ရအဲလိုဥပ္ပဇာရအပနာဆိုတဲ့တမာရီ2မျိုး2မျိုးမျိုးရခဲ့ရင်ဘုသူတော်ကောင်းရဲ့တဏ္ဍမှာဒါစိတ်ဓာတ်တွေဟာစင်ကြယ်နေပြီပြောလို့ရတယ်အဲလိုသူတော်ကောင်းတယောက်ရဲ့တဏ္ဍမှာစိတ်ဓာတ်တွေစင်ကြယ်နေပြီ ဆိုခဲ့ရင်သူနဲ့တဆင့်တက်ပြီးစိတ္တဝိတ္တုတိကနေဒိဋ္ဌိဝိတ္တုတိပူရဖြစ်။အော်ဒိဋ္ဌိဝိတ္တုတိပိုင်းရောက်တဲ့အခါကျတော့အဲဒီမှာနာမရူပသိစေဉာဏ်ဉာဏ်နာမရူပသိကဉာဏ်လို့ခေါ်တဲ့ယုတ်တရားတွေနန္တရားတွေိုယုတ်တရားနံတရားတွေကိုပရမတ္တအဉာဏ်မြင်စိုက်တည်တိုင်အောင်ဒါပွားများစုပွားသုံးတတ်ရမှာဖြစ် အဲ့လိုဒဋ္ဌိဝိတ္တုနံပါတ်3ဖြစ်တဲ့ဒဋ္ဌိဝိတ္တုနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကလေးခုမြောက်ဖြစ်တဲ့ကင်္ကာဝုဒ္ဒနာဝိတ္တုကိုဆက်ပြီးတွားရမှာဖြစ်အဲ့တော့ဒီလေးခုမြောက်ဖြစ်တဲ့ကင်္ကာဝုဒ္ဒနာဝိတ္တုကတော့ယနေ့ဦးဇင်းတို့ပြောလဲစားဖြစ်တော့အဲ့ဒီပိုင်းလေးကိုဦးဇင်းတို့ပြောရအောင်အဲ့တော့ဒီနေရာမှာတို့တကကြီးတွေဒကမကြီးတွေကင်္ကာဝုဒ္ဒနာဝိတ္တုပိုင်းဆိုတော့ခုနကံနဲ့ကံရဲ့အကျိုးနာယုံမှမှုကိုကြော်လွလွန်မြောက်သည်ဉာဏ်အမြင်စင်ကြယ်ခြင်း အလိုကံနဲ့ကံအကျိုးပေါ်မှာဘုမတန်တရားတွေကိုကြော်လော လုံမြောက်သည့်ဉာဏ်မြင့်စင်ကြယ်ခြင်းဆိုတာတခါကြီးဒီတကမကြီးတွေကြောင်းကျိုးဆက်နွယ်မှုပြိဿသမုပ္ပတ်ကိုမတိတာမမြင်တာနားမလည်ထားရင်ဖြစ်နိုင်ပါမလားမဖြစ်နိုင်ပါဘူးဗျာဖြစ်နိုင်ဘူးဒါကြောင့်မလို့ဒီဘက်မှာအဲ့ဒီပစ္စယပိတ်ကဉာဏ်လို့ခေါ်တဲ့အကြောင်းကျိုးဆက်နွယ်မှုတွေကို အကြောင်းတရားအကျိုးတရားတွေကိုသိသိတတ်တယ်ဆိုတဲ့ဒီဉာဏ်ပညာရအောင်ပူဇော်ရမှာဖြစ်တယ်။အဲလိုအကြောင်းတရားအကျိုးတရားတွေကိုသိသိနိုင်ပါမှသောသောကပြောတယ်ကံနဲ့ကံအကျိုးပေါ်မှာယုံမှတန်ရသည်ဒါကျော်လွှားလွန်ရောက်သွားဖြစ်တယ်။အဲတော့ဒီနေရာမှာပြစ္ဆယပရိကဉာဏ်ကြောင်းကျိုးဆက်နွယ်မှုဒီတော့ဒီကြောင်းကျိုးဆက်နွယ်မှုကိုမသိရင်ဟောဆိုတော့ကြောင်းကျိုးဆက်နွယ်မှုကိုမသိတို့တို့ပြောအဲ့ဒါသန္တရာကိုသိရဲ့ဒုက္ခကလွတ်မြောက်သွားတဲ့ပုဂ္ဂိုလ် ဆိုတာအိမ်မက်ထဲမှာတော့မရှိဘူးတဲ့မှာတော့မရှိဘူးအိမ်မက်ထဲမှာတော့မရှိနိုင်ပါဘူးဗျာအိမ်မက်ထဲမှာတော့မရှိနိုင်ဘူးဒါကြောင့်မလို့ဓမ္မရည်ဒီဉာဏ်ပညာနဲ့ဒီကြောင်းကျိုးဆွဲနေမှုဆိုတဲ့ပိဿသမုပ္ပါဒန္တနာဆက်ရကြီးကိုမှမပြတ်တော့နိုင်ရင်ဒါသန္တရာဥပ္ပယဒုက္ခကမလွတ်မြောက်နိုင်ဘူးအဲ့တော့သန္တရာသူစင်းရဲ့ဒုက္ခကလွတ်မြောက်နိုင်ရဲ့အတွက်ဒီပစ္စယပရိက္ခဉာဏ် ရရှိရေးအတွက်ပရိသတ်သမုပ္ပါဒ်ကိုကြောင်းကျိုးဆက်နွယ်မှုဆိုတဲ့ပရိသတ်သမုပ္ပါဒ်ကိုမိမိတို့ကမိမိတို့ရဲ့ကိုယ်ပိုင်ဉာဏ်နဲ့သွင်းပေါက်သိမြင်မှာဖြစ်တဲ့ဒါဒီညာတပရိညာထဲမှာအကျုံးဝင်နေပေါ့အဲ့ဒီနေရာမှာဒီပစ္စယပရိကဉာဏ်ရရင်ဦးဇင်းတို့ဟိုးရှိပိုင်းလေးကပြောခဲ့တယ်လို့ပဲပစ္စယပရိကဉာဏ်ရတော့လေသူတော်ကောင်းဒီအမိနာဉာဏ်နာတမနာကတောလတ္တသာသောလတ္တပဋိထော နိယတဂတိကောသုလသောတာပန်တော်နာမဆိုပြီးတော့ဘယ်လိုဟောတာလဲရှိ။ဘာကြောင့်လဲဆိုတော့ဒီဉာဏ်နဲ့ပြည့်စုံပြီဆိုရင်အိမိနာဉာဏိနာသမဏဂတောဤပစ္စယပရိကဉာဏ်ကြောင့်ကျိုးဆက်လမှုပရိသသမုပ္ပါကိုထိုတွင်သိမြင်ခြင်းဆိုတဲ့ဒီဉာဏ်မြင်ရှိပြီဆိုရင်ထိုသူတော်ကောင်းတယောက်ဒီလတ္တတာတော်တဲ့အဲ့ဒါဒီသာသနာတော်မှာတတ္တာရရပြီ သာသနာကြီးမှာကျင်နေရတာအင်မတန်ပင်ပန်းစင်းရတယ်သို့တော့ဒီပစ္စယတိတ်ကအမြင်ရသွားတဲ့သူတော်ကောင်းဒီအဲ့ဒါတက်တာရရပြီတဲ့တစ်ချက်ပြီးတဲ့အခါကျဗာဆက်ပြောလရပတိတော်ထောက်ရတီရလည်းရသွားအဲ့ကြမှာထောက်ရတီရရအဲ့တော့ခုဒုဒကကြီးဒကမကြီးဒီဒီပစ္စယတိတ်ကမြန်မရသေးဘူးဆိုမိမိတို့ရဲ့ဘဝမိမိတို့အမှန်တိုင်းပြန်ပြီးတော့ဒါသုံးတတ်ကြမယ်ဆိုရင်မိမိတို့မှာထောက်ရတီရအောင်ရပါလားဆိုတော့ မရသေးပါဘူးခင်ဗျာထောက်ရတရားမရဘူးတန္တရာဆိုတဲ့သမုဒ္ဒရာဩဃလေးပြတန္တရာဆိုတဲ့ဒီခရီးကြီးမှာထောက်ရတရားကိုမရသေးအယုံငယ်သမုဒ္ဒရာတွေပြစ်ချလိုက်သလိုပဲဘာမှထောက်ရတရားမရသေးဘာတရားမရရင်ဘာဖြစ်တော့ဂတိလည်းမမြင်နိုင်ဘူးပေါ့ဒါပေမဲ့တစ်ဖက်ကဒီပြစ္ဆမလေးကညံကင်္ကာဥရလို့ကင်္ကာဥဒနာဝိတ္တုဒီနဲ့ပြည့်စုံပြီ ကံနဲ့ကံရဲ့အကျိုးတရားတွေပေါ်မှာယုံကျော်လွှားယုံမတင်္ကာတွေကိုကျော်လွှားလွန်မြောက်နိုင်ပြီဆိုရင်တော့အဲ့ကြရင်တော့ခုနတက်တာရလည်းရပြီထောက်ရတရားလည်းရပြီနောက်တစ်ခုဂတိလည်းမြဲပြီဒါကြောင့်မလို့ဒီပိုက်ဒီအရေးကြီးဘာကြောင့်ထောက်တရားရတယ်လဲဂတိမြဲတယ်လဲဆိုတာနဲ့ပတ်သက်လို့ဒီပစ္စယပရိက္ခဉာဏ်ကောင်းကျိုးဆက်နွယ်မှုကိုသိရင် ဘာတွေဘလို့အကျိုးတရားတွေနဲ့ပြည့်စုံပြီးဘလို့ဉာဏ်တွေကိုရမယ်ဘလို့တိတ်ဟိုအယူမားတွေကိုပယ်စွန့်နိုင်မလဲဆိုတဲ့ဘိုင်းလေးကစပြီးတော့ဦးဇင်းတို့ပြောမယ်ပြီးရင်တော့ဒီပထမနီးပေါ့အဝိဇ္ဇာပြည့်စရာသင်္ခါရဆိုတာလေးကိုဒီနေ့စပြီးတော့ဒီနေ့တရားဟောရင်ဟောရင်လည်းဒုဒကတိတိဒကမာတိတိသိကျင်တာကဘာဆိုတာကိုတပြေးပြေးနဲ့အဲ့ဒါသုံးတတ်ဒုဒကတိတိဒကမာတိတိသိကျင်တာနဲ့ကိုက်ညီတယ် အကြောင်းအရာလေးတွေကိုအဓိကဥတည်ပြီးတော့ဒါဟောဖို့ပြောဖို့ရည်ရွယ်ထားတယ်။အဲ့တော့ဒီနေရာမှာအဲ့အဝိဇ္ဇာပြည့်တရားသင်္ခါရသင်္ခါရပစ္စယဝိညာဏလို့ခေါ်တယ်ပစ္စယသမုပ္ပါအနုလောမနည်းလို့လည်းခေါ်တယ်ပေါ့လေပထမနည်းပေါ့အဲ့နည်းတွေကိုဦးဇင်းတို့ခက်စိတ်ပြီးပြောဖို့တော့ရည်ရွယ်ထားတယ်။သို့တော့အဲ့ဒီမှာမပြောခင်ဒီပစ္စယပြိကဉာဏ်ရရင်ဘလောက်ဒီအကျိုးအမြတ်ရှိတယ်လေအကျိုးရှိတယ်ဆိုတာ ਨੇ ပတ်သက်လို့အဲ့ဒါဦးဇင်းဒီမှာနီးလေးနီးအကြောင်းကိုနည်းနည်းလေးပြောရအောင် ဒီလေးလေးအကြောင်းကတော့ဦးဇင်းတို့ဝိသုဒ္ဓိမတ်မှာလာရှိတာဖြစ်တယ်အဲတော့အဲဒီဝိသုဒ္ဓိမတ်မှာလာရှိတဲ့အကြောင်းကိုပဲဦးဇင်းတို့ဥဒေပြီးပြောရသို့တော်လည်းပဲဒီဝိသုဒ္ဓိမတ်မှာလာတာကတော့ပါဠိတော်တွေနဲ့လည်းဖြစ်တယ်သိပြီးတော့လည်းကျေဝန်းတဲ့အခါကျတော့နည်းနည်းနားလည်ကဝယ်ကူအောင်ဆိုပြီးတော့ဒါဦးဇင်းအခုပေါ်လေဦးဇင်းရေးလက်စာ print out တော့ဖြစ်တော့ ဂုံတော်မူကျမ်းတော်ပြည်ဘူးအဲ့စာအုပ်ယုံကြည်ချက်နဲ့ရှင်းသက်ကြမင်းဆိုတဲ့စာအုပ်သမဏ160နဲ့အဲ160မှာစ160မှာစဒါအဲ့စာအုပ်ထိလေးကိုနောက်ကြရင်တော့ဒီကအဲ့ဒီဒီ online မှာလည်းသင်ပေးလိုက်ဖြစ်တယ်အဲ့မှာဖတ်ရင်တော့ပို့ပြီးတော့ဗမာလိုနားလည်လွယ်အောင်လို့ဦးဇင်းတို့အဲ့မှာတော့စူးစမ်းပြီးတော့ရေးထားတာတော့အဲ့မှာသမဏ160ဆိုတော့အဲ့ယုံကြည်ချက်နဲ့ရှင်းသက်ကြမင်းဆိုတဲ့စာအုပ်ကလေးထဲမှာ ဤလေးပါဧကထနီနာနထနီအပြာပါရနီဧဝံဓမ္မတာနီဆိုပြီးတော့ဘယ်လိုဤလေးပါကိုအဲ့ဤလေးပါကအဲ့ဤလေးပါကိုကောင်းမွန်နှံကန်စွာသိမြင်တဲ့သူတော်ကောင်းဆိုတာဒီပစ္စယပရိက္ခဉာဏ်ရတဲ့သူတော်ကောင်းကိုခေါ်လာ။တနည်းအားဖြင့်ကြောင်းကျိုးဆက်နွယ်မှုပရိစ္ဆသမုပ္ပတ်ဒါနနာဆက်ရကိုကောင်းကောင်းကြီးသဘောပေါက်နားလည်နေတဲ့သူတော်ကောင်းတယောက်ကဒီနည်းလေးပါးကိုနားလည် အဲ့တော့ဒီနေ့တော့ကိုနားလည်လိုက်လို့ရှိဘလောက်အကျိုးရှိတာလဲပတ်သက်လို့နံပါတ်1ပေါ့အဲ့ဒီမှာဦးဇင်းတို့ဂရေဟိုအဲ့ဒီဆော့ကော်ပြီးရှိတဲ့ဒကာကြီးတွေဆိုရင်တော့ကြည့်လို့ရသမဏ160အဲ့အောက်ဆုံးပိုင်းမှာပေါ့ဧကထနီဟူတိမျိုးစေ့မှာအညွတ်အညောင်အညွတ်အညောင်မှာပင်ကြီးအခက်အရွယ်စသည်ဖြစ်ပေါ်လာ၏ထို့ကြောင့်မျိုးစေ့နှင့်တစ်ပင်သည်အစဉ်အတန်းတစ်ခုတည်းဖြစ်၍တန္တာနာအစဉ်အတန်းမပြတ် ဆက်ဆက်နေတဲ့ကဲ့သို့အဝိဇ္ဇာကြောင့်သင်္ခါရဖြစ်ခြင်းသင်္ခါရကြောင့်ဒီလိုနောက်တစ်မျက်နှာပေါ့သင်္ခါရကြောင့်ဝိညာဉ်ဖြစ်ခြင်းစသည်ဖြင့်အကြောင်းတရားနှင့်အကျိုးတရားတို့ဆက်ဆက်လျက်အထက်ထက်ဖြစ်နေခြင်းဒီဟုသောတန္တာနာနုပစ္စေတတန္တာနာနော်တန္တာနာနုပစ္စေတ တန်တန်အစဉ်ဤမပြတ်ဆဲမှုဒီဒါနံပါတ်1နာရဒနီးရဲ့အဓိပ္ပာယ်ဧကဒနီးရဲ့အဓိပ္ပာယ်အဲ့လိုဧကဒနီးဆိုတာကကအကြောင်းတရားနဲ့ဂျိုတရားတို့ဆက်ဆက်လျက်အထက်ထဖြစ်နေခြင်းတည်းဟူသောတန်တာနာနုပ္ပစေရတဏ္ဏအစဉ်ဤမပြတ်ဆဲမှုဒီဒါဧကဒနီးအရာ ပရိသသမုပ္ပါဒေသနာတော်ကိုနားလည်ပြီဆိုရင်သူတော်ကောင်းကဩလမ်းလမ်းမျိုးကြည့်လိုက်တဲ့အဝိဇ္ဇာကြောင့်သင်္ခါရသင်္ခါရကြောင့်ဝိညာဉ်တရားပြင်အတိတ်အကြောင်းကြောင့်ပြစ္ဆုတ်ပန်အကျိုးပြစ္ဆုတ်ပန်အကြောင်းကြောင့်အနာဂတ်အကျိုးဆိုပြီးတော့ဒီလိုအကြောင်းတရားအကျိုးတရားတွေဟာဆက်ဆက်ပြီးတော့အထက်ထက်ဖြစ်ပြီးတော့ပြည့်နေရတယ်အထက်ထက်ဆက်ဆက်ပြီးတော့ဖြစ်နေကြတယ်လို့ဒီလိုနားလည်တဲ့အခါအဲ့မှာတဏ္ဍာနာနုပစ္စည်းတာတဏ္ဍာအစဉ်မပြတ်တော့သူလိုရင်းကဘာပြောချင်တာတုံးဆိုတော့ယုံနာခန္ဓာက ဖြစ်ပြီးတော့ပြက်နေကြတာမှန်ပေမဲ့တန်တန်တစ်ခုအနေနဲ့အစဉ်တန်းတစ်ခုအနေနဲ့ဖြစ်ချင်းနဲ့ပြက်ချင်းကဒါရှင်းနောက်အထက်ထပ်ဆက်ဆက်ပြီးတော့နေတယ်လို့ဒီလိုနားလည်ရအဲ့လိုနားလည်ပြီးဆိုဘာဖြစ်တော့ထိုကဲ့သို့ဧကတနီကိုတမာဒိဋ္ဌိဉာဏ်ပညာဖြင့်ကောင်းမွန်မှန်ကန်စွာသိမြင်သည်ရှိတော်။မောင်တို့မှန်တော့နှလုံးထပ်နေတယ် သူကဲ့သို့ဧကရဏိကိုတမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ကောင်းမွန်မှန်ကန်စွာသိမြင်သည်ရှိတော်ဘဝဟူသည်ပခက်နှင့်ခေါင်းကြားမှာသာရှိသည်သိနေပြတ်သည်ကောင်းဟူပဲဘာမျှမရှိဟုဆွဲယူသောဥစ္စရာဒိဋ္ဌိယူဝါဒဇိုးကြီးကိုပယ်စွန့်နိုင်ပြီလို့နားလည်ထားရမယ်အဲ့ဒါဦးဇင်းတို့ဒီဧကတ္ထနည်းကိုနားလည်တဲ့သဘောပေါက်တဲ့သူတော်ကောင်းတွေရရှိတဲ့အကျိုးပဲ အဲ့တော့ဦးဇင်းတို့တဏ္ဍဝါတွေကိုတဏ္ဍဝါဆင်းရဲမှာကျင်လည်စီပြီးတော့အပေတဏ္ဍရာအပေလေးပုံကမလွတ်မြောက်နိုင်အောင်ဆွဲပြီးတော့နှိမ့်ထားတာကဒီဒိဋ္ဌိအမြင်မှားမှုအယူမှားမှုဆိုတဲ့မိစ္ဆာအယူဝါဒဖြစ်အဲဒီမိစ္ဆာအယူဝါဒတွေကတဏ္ဍရာကိုဆင်းရဲတနည်းအားဖြင့်အပေလေးပုံတဏ္ဍရာကိုဆင်းရဲတဲ့မှာတတ္တဝါတွေကိုဆွဲပြီးတော့နှိမ့်မြုပ်ထားတာဖြစ် သို့တော့ဒီမှာသူတော်ကောင်းတယောက်ကကြောင်းကျိုးဆက်နွယ်မှုပြိဿသမုပ္ပါဒ်တွေကိုနားလည်ပြီဆိုခဲ့လို့ဒီဧကထနည်းကိုသဘောပေါက်သွားပြီဆိုရင်သောသောကပြောတယ်အဲ့ဒီတေလင်ပြက်ပြီးဒီဘောကဒီခန္ဓာလုတ်ချင်နိုင်လို့ကိုလုတ်ချင်တာတွေအကုန်လုတ်ဒီဘောကဒီခန္ဓာတည်ပြီးပြီးပြီအောင်းရဲ့ဟိုဘက်ဘာမှမရှိတော့ဘူးဆိုပြီးဒီလိုမျိုးယူတဲ့ဥစ္စေတာဒိဋ္ဌိပြုသွားတာအစိုးကြီးကိုပယ်စွန့်နိုင် အဲ့လိုဥစေတဒိဋ္ဌိအယူဝါဒစုကြီးကိုပယ်ဆွနိုင်ဘာဖြစ်တော့တစ်ဖက်ကအကုသိုလ်တရားတွေကိုဆောင်ရှားလာနိုင်မယ်။ဩဒီခန္ဓာဒီဘဝနဲ့ဒီခန္ဓာနဲ့နောင်ငါတို့ရရှိမဲ့အနာဂတ်ဆိုတဲ့သန္တရာဒီဒါသစ္စေကနေပြီးတော့အညောအညောင်အညောညောင်ကနေပင်ကြီးခက်ရွယ်ဇတ်ကြီးจิตတလို့အခြားတတိတခြားကြီးမဟုတ်ပါလား အစဉ်အတန်းတစ်ခုအနေနဲ့ဆက်ဆက်နေတယ်လို့ဒီလိုသဘောပေါက်နားလည်ဒါဧကထာနည်း။အော်ပြီးတဲ့အခါကျတော့ဒုတိယမြောက်ဦးဇင်းတို့အဲ့မှာနာနတ္တနည်းနာအဲ့တော့နာနတ္တနည်းဆိုတာဘာလဲဆိုတော့အဲ့မှာတစ်ချက်ကြည့်ပေါ့။နာနတ္တနည်းဟူသည်အဝိဇ္ဇာသင်္ခါရသာသောအကြောင်းတရားအကျိုးတရားတို့၏ကိုယ်ပိုင်သဘောလက္ခဏာကိုအတိအတိပိုင်းခြားမှတ်သားသိမြင်ခြင်း အကြောင်းတရားနှင့်အကျိုးတရားတို့၏မတူကွဲပြားခြားနာသော သဘာဝလက္ခဏာရှိမှုသည်ဟောဒါနာနတ္တနည်းရဲ့အတိတ်ကိုအဲ့လိုမျိုးအကြောင်းတရားအကျိုးတရားတို့၏မတူကွဲပြားခြားနာတဲ့သဘာဝလက္ခဏာကြီးရှိနေတယ်ဆိုတာကိုနားလည်တဲ့အခါကျတော့မဖြစ်မလို့ အဲ့လိုနားလည်လိုက်တဲ့အခါကျတော့ဦးဇင်းတို့အောက်မှာဒုတိယအပိုက်ကိုဆက်ကြည့်ရင်ဒုနာဒနာနည်းကိုတမာဒိဋ္ဌိဉာဏ်ပညာဖြင့်ကောင်းမွန်မှန်ကန်စွာသိမြင်သည်ရှိတော်အတ္တသည်သေးလျင်မပြတ်မြဲอยู่ဆွဲอยู่တတ်သောအနည်းအပြင်ဦးဇင်းတို့အတ္တကောင်လေးပြကောင်အတ္တကောင်ဝိညာဉ်ကောင်သည်ဘဝတစ်ခုမှဘဝတစ်ခုသို့မပြတ်မရှိပြေးသွားနေခြင်းဟူသော တတရဒိဋ္ဌိအယူဝါဒဆိုကြီးကိုပယ်စွန့်နိုင်ပြီလို့ဒါနားလည်လို့ရနားလည်ရဖြစ်အဲ့တော့ဒီနေရာမှာဦးဇင်းတို့တခါလေတတဝါတွေကခုနပြောတဲ့ဒီတတတဒိဋ္ဌိပေါ့ဒီဘဝဒီကနာသုတိပြတ်ကြီးတည်လွန်သွားရင်ဒီအတက်ကောင်လိတ်တံအောင်လို့ခေါ်တဲ့ဒီအတ္တကအစဉ်ပြေးသွားပြီနောင်ဘဝတစ်ခုကိုကူးသွားတယ် ဒီအတ္တပဲနောင်ဘဝတစ်ခုကိုရောက်သွားတယ်လို့ဒီလိုမျိုးသွားပြီးတော့အယူဆွဲရင်ဒါတတ္တရာဒိဋ္ဌိအဲတတ္တရာဒိဋ္ဌိကကိုကျွန်တော်တတ္တဝါဒီတဏ္ဍာမှာရေပုံရဒီလိုပြည့်စုံတဲ့ကဉာဏ်ရမှထားရင်တတ္တဝါဒီအများစုရှိအထူးသဖြင့်ဦးဇင်းတို့ဒီအချို့ အချို့သောအယူအဆတွေအရာတခါတည်းဒီဘောကနေနောက်ဘောနောက်ဘောကနေနောက်ဘောဘယ်လိုသွားတယ်ဆိုတာဒီဒါတတ္တရဒိဋ္ဌိပဲဒါအနိစ္စအနတ္တဝါဒမဟုတ်တဲ့အတ္တဝါဒဒီပဲကထာအဲ့တော့ဒီမှာကျတော့ဦးဇင်းတို့ဒီလိုကြောင်းကျိုးဆက်နွယ်မှုပြိဿသမုပ္ပါကိုတကယ်သူ့ရဲ့သဘာဝကိုယ်ပိုင်လက္ခဏာတွေကိုအတိအတိတိပြီဆိုလိုက်တဲ့အခါကျတော့ဘာဖြစ်တော့ဩ အသက်ကောင်လက်ပြန်ကောင်အနေနဲ့ရှိနေတာမဟုတ်ဘူးအတ္တဒီတည်နေမပြတ်မြင်နေတာမျိုးမဟုတ်ဘူးတကယ်အတ္တဆိုတာလည်းမရှိဘူးအနတ္တတရားပဲအကြောင်းတရားတွေပေါင်းစုံပြီးတော့မှဖြစ်ပေါ်လာတဲ့အကျိုးတရားတာအကျိုးတရားမျှတာဖြစ်တယ်လို့ဒီလိုနားလည်အဲ့တော့အကြောင်းတရားတွေကြောင့်ဒါအကျိုးတရားဖြစ်တယ်အကြောင်းတရားတွေကြောင့်အကျိုးတရားဖြစ်တယ်ဆိုတဲ့အခါအဲ့မှာအတ္တဆိုတာရှာမြင်ရတယ် မြဲနေတဲ့အတ္တဆိုတာအသက်ကောင်သိကြအောင်ဆိုတာရှာမရတော့အကြောင်းတရားစုပုံအကျိုးတရားစုပုံကဖြစ်တဲ့အကြောင်းတရားတွေညီညွတ်ရင်အကျိုးတရားအနေနဲ့ဖြစ်ပေါ်လာမယ်ဆိုတော့ဒီသဘောကိုသွားပြီးတော့နားလည်အဲဒီသဘောကိုနားလည်တဲ့အခါမှာခုနတတ္တရဒိဋ္ဌိအယူဝါဒဆိုကြီးကိုအတ္တဒိဋ္ဌိနေမပြတ်မြဲဤလို့သွားပြီးဆွဲယူတယ်အဲဒီတတ္တရဒိဋ္ဌိကိုပယ်ရှားနိုင်တာအဲတတ္တရဒိဋ္ဌိကိုပယ်စွန့်နိုင်တယ်အဲဒီအယူဝါဒဆိုကြီးကိုအော်ပြီးတဲ့အခါကျဒါတိနဲ့ပဲပြည့်ကြပိတ်ကဉာဏ်ရတယ်သူတော်ကောင်းမှသာလေဒီနာရဏဏီကိုသဘောပေါက်တယ် အဲ့လိုမှမဟုတ်လို့ရှိရင်တော့ဦးဇင်းတို့ဘာဖြစ်တော့သုဒ္ဓမယအနေအာဂမသုဒ္ဓအနေနဲ့တော့ဇယံပြောလို့နားလည်လိုက်တာမျိုးတော့ဖြစ်ဖြစ်ဒါပေမဲ့တကယ်မိမိရဲ့အတိဉာဏ်နဲ့ဒုဒုဒုနဲ့သိသွားတာမျိုးတော့မဖြစ်နိုင်ဘူးဒါတစ်ချက်နောက်ဦးဇင်းတို့ဟိုအဲ့ဒီသမဏ161သမဏ161အောက်ဆုံးပိုက်ကိမှာအပြပါရနိဝတိ အပြာပါဒနိဟုဒီအဝိဇ္ဇာ၌ငါသည်သင်္ခါရတရားတို့ကိုကြည်စေရမည်ဟုသောကြောင်းကြပြာပါဒမရှိပြာပါဒကင်းနေ၏အဝိဇ္ဇာကလည်းငါသင်္ခါရတရားတွေကိုကြည်အောင်လုပ်မယ်လို့သူမှာဒီအဝိဇ္ဇာဆိုတဲ့ပရမတ္ထဓမ္မပရမတ္ထတတမှာကြောင်းကြပြာပါဒဆိုတာဘာမှမရှိပြာပါဒကင်းနေအကြောင်းကြောင့်ကင်း ဩတို့တို့ပဲဒီဘက်ကသင်္ခါရတရားတို့တွင်သင်္ခါရတရားတို့တွင်လေငါတို့သည်ဝိညာဉ်ကိုဖြစ်စေရမည်ဟူသောအကြောင်းကြပြပါရမရှိပြပါရကိနေ၏ဟောသင်္ခါရတရားတွေကိုတစ်ခါပြန်ပြီးကြည့်လိုက်ပြန်တော့လေလူသင်္ခါရတရားတွေကသင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ဆိုတဲ့ပြိဿသမုပ္ပါဒေသနာတော်အရအကြောင်းကျိုးဆက်ဆက်နေပြီမဲ့လူသင်္ခါရတရားတွေမှာဝိညာဉ်ဆိုတဲ့အကျိုးကိုငါတို့ ဖြစ်စေရမယ်လို့ကြောင်းကြပြပါလားမရှိဘူးပြပါလားကင်းပြီးတော့နေတယ်အဲ့လိုမျိုးဒီကတော့အဝိဇ္ဇာသင်္ခါရစာတော်တရားတို့၌အကျိုးသရုံတရားကိုဖြစ်စေရမည်ဟုသောကြောင်းကြပြပါလားမရှိမှုဒီတက်မှာတော့ပြပါလားမရှိတော့လို့ဖြစ်ကြောင်းကြပြပါလားမရှိမှုကြောင်းကြပြပါလားကင်းမှုဒီတဲ့ဒါအပြပါလားဤပဲအကြောင်းကြပြပါလားဘာမှမရှိဘူး ကြောင်းကြမှုဒါပါလပါမှမရှိဘူးဒီအဝိဇ္ဇာမှလည်းမရှိဘူးသင်္ခါရမှလည်းမရှိဘူးဝိညာဉ်မှလည်းမရှိဘူးအဝိဇ္ဇာကလည်းသင်္ခါရဖြစ်အောင်ကြောင်းကြောင်းပြပါရမရှိသလိုသင်္ခါရကလည်းဝိညာဉ်ဖြစ်အောင်ကြောင်းကြောင်းပြပါရမရှိဘူးတို့တို့ပဲဝိညာဉ်ကလည်းပဲနာယုတ်ဖြစ်အောင်နာယုတ်ကလည်းတလာယရဏအာယနာ6ပါးဖြစ်အောင်အာယနာ6ပါးကလည်းဘတ်တာဖြစ်အောင်ဘတ်တာကလည်းဝေဒနာဖြစ်အောင်ဝေဒနာကလည်းတဏှာဖြစ်အောင်တဏှာကလည်းဘဝဖြစ်အောင်ဘဝကလည်းဇာတိ ဗြဟ္မဏစတဲ့အကျိုးတရားတွေဖြစ်အောင်ဒီပရမတ္တဓမ္မတွေမှာဘာမှကြောင်းကြပြပါလားမရှိဘူးအဲ့လိုကြောင်းကြပြပါလားမရှိဘူးလို့ဘာဖြစ်မလို့ဦးဇင်းတို့နောက်ဇာမျက်နှာ162ဘာဖြစ်တော့ဆိုအဲ့လိုကြောင်းကြပြပါလားမရှိတဲ့အတွက်ကြောင့်ထို အပြာပါရာနိကိုအဲ့မှာလည်းဦးဇင်းတို့ပြပါရာတော့ကြည့်တို့အပြာပါရာနိကိုတမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ကောင်းမွန်မှန်ကန်စွာသိမြင်နေရှိတော်ဖန်ဆင်းနေသောပရမအတ္တဖန်ဆင်းခြင်းပေါ့ဖန်ဆင်းခြင်းဝါလာတတဝါတွေကိုတစုံတဦးကဖန်ဆင်းထားတယ်စသည်အဖြစ်အဲ့လိုမျိုးဖန်ဆင်းခြင်းဝါလာအဲ့တော့ကောင်းမှန်ကန်စွာသိမြင်နေရှိတော်ဖန်ဆင်းနေသောပရမအတ္တ အပြုခံရသောဖန်ဆင်းခံရသောဇီဝအတ္တတတဝါတွေဒီဖန်ဆင်းခံရဒီလိုမျိုးအဲ့တော့ဖန်ဆင်းခံရသောဇီဝအတ္တရှိဟုဆွဲယူသောအတ္တဒိဋ္ဌိယူဝါဒစုကြည့်ကိုပယ်စွန့်နိုင်ပြီလို့နားလည်ထားရမယ်အဲ့တော့ဒီမှာလဲထို့တူပဲဒီကောင်းကျိုးဆက်တယ်မို့ပြိတ္တသမုပ္ပါကိုတကယ် မိမိတို့ရဲ့ဓမ္မလေးတွေဉာဏ်ပညာနဲ့ထွန်းမောက်သိမြင်လိုက်တဲ့အခါစောစောကပြောသလိုအဝိဇ္ဇာမှလည်းသင်္ခါရဖြစ်ဖို့ကြောင်းကြပြပါဒမရှိသင်္ခါရမှလည်းဝိညာဉ်ဖြစ်ဖို့ကြောင်းကြပြပါဒဘာမှမရှိဘူးအဝိဇ္ဇာကသင်္ခါရဖြစ်အောင်ခံနေနေတာမျိုးလည်းမဟုတ်ဘူးဘာကြောင်းကြပြပါဒမှမရှိသို့တော့အကြောင်းတရားညီညွတ်သွားလို့ရှိရင်အကျိုးတရားအနေနဲ့တော့ဖြစ်ပေါ်လာတာဖြစ်တယ်တို့အကြောင်းတရားတွေကအကျိုးတရားဖြစ်အောင်ကြောင်းကြပြပါဒဆိုင်ဘာမှမရှိဘူးလို့ဘယ်လိုတကယ်နားလည် အဲ့လိုနားလည်ရင်ဘာဖြစ်တော့အခုပြောခဲ့တဲ့အဲ့ဒီဒါအတ္တဒိဋ္ဌိအယူဝါဒအယူကြီးကိုပယ်စွန့်နိုင်ပြီဒါတစ်ချက်နောက်ဆုံးတော့အဲ့ဒီဇာမျက်နှာမှာပဲအေဝံဓမ္မတာနိဟုတိနို့ရေစသည်တို့မှနိုဒန်စသည်တို့ဖြစ်လာတကယ်တို့အဝိဇ္ဇာသာသောအကြောင်းတရားတို့ကြောင့်သင်္ခါရသာသောအကျိုးတရားများသာဖြစ်ပေါ်လာ၏အကြောင်းနှင့် မလျော်ညီသောအခြားအကျိုးတစုံတရာမဖြစ်ပေ။တနည်းဆိုရသောဝိဇ္ဇာတနာဥပါဒံသင်္ခါရကံဟူသောအကြောင်းတရားတို့ကြောင့်ဝိညာဏယောသလယနာပတ္တဝေဒနာဟူသောဒီတိုင်းမှာအကျိုးတရားတို့သာဆိုတဲ့ညာလေးမှာဥဒေသနာလေးထည့်ပြီးစာကြောင်းလေးတော့ဦးဇင်းတို့နောက်အတစ်ထဲမှာတော့ပါလာလိမ့်အကြောင်းနှင့်လျော်ညီသော အကျိုးတရားတို့သာဖြစ်ပေါ်မှုသည်ဟောဒါကအိယုံဓမ္မ ထိုကဲ့သို့ယောဓမ္မတာနည်းကိုတမ္မာဒိဋ္ဌိဉာဏ်ပညာဖြင့်ကောင်းကောင်းမှန်ကန်စွာသိမြင်သည်ရှိသောအကြောင်းတရားနှင့်လျော်ညီသောအကျိုးတရားဖြစ်မှုကိုသိမြင်ခြင်းကြောင့်အကြောင်းမရှိဟုဆွဲယူသောအာယုတုကဒိဋ္ဌိအယူဝါဒစုကြီးကို၎င်းကောင်းမှုမကောင်းမှုပြုတော်လဲပြုလုပ်သည်မမည်ဟုဆွဲယူသော အကရိယဒိဋ္ဌိယူဝါဒစုကြီးကို၎င်းဘယ်စွန်းနိုင်မည်လို့နားလည်ထားရမည် ဩဒါကအေဝံဓမ္မတာနိကိုသဘောပေါက်တယ်အဲ့တော့ခုနပြောလို့အေဝံဓမ္မတာနိကနုရေစသည်မှာနုဒန်းစသည်ကိုဖြစ်လာတကယ်သူနုဒန်းစသည်တို့ဖြစ်လာတကယ်သူဆိုတော့နုရေကနုရေကိုနုရေကသာနုဒန်းစသည်အပြင်ဖြစ်မှာပေါ့အခြားအခြားဦးဇင်းတို့ဘုံရည်ဒီဘုံရည်မျိုးကိုထည့်ထားလို့နုရေနုဒန်းလာပြီးတော့မဖြစ်နိုင်ဘူး သူ့အကြောင်းနဲ့လျော်ညီတဲ့အကျိုးတရားပဲဖြစ်မှာအဲလိုပဲအဝိဇ္ဇာစားတဲ့အကြောင်းတရားတွေကိုပြုလုပ်ထားတဲ့ကတို့အကြောင်းတရားနဲ့လျော်ညီတဲ့ဆိုကြပါစို့အဝိဇ္ဇာသင်္ခါရကကုသိုလ်သင်္ခါရကြည့်ခင်ကုကုသိုလ်သင်္ခါရနဲ့လျော်ညီတဲ့ဒါကောင်းကျိုးတွေရမှာအကုသိုလ်သင်္ခါရတွေကိုပြုခဲ့မိတယ်အဝိဇ္ဇာရင်ခံပြီးအကုသိုလ်သင်္ခါရတွေပြုခဲ့မိတယ်တို့အကုသိုလ်နဲ့အကုသိုလ်ဆိုတဲ့အကြောင်းသင်္ခါရနဲ့လျော်ညီတဲ့အကျိုးတရားတွေပဲပြန်ရမှာ အကြောင်းနဲ့မလျော်ညီတဲ့အကျိုးတရားအနေနဲ့တော့ရမှာမဟုတ်ဘူး။ဒါဦးဇင်းတို့ရှိချစ်ကတချို့တချို့အယူဝါဒတွေရှိတယ်။တတ္တဝါတွေဒီတတ်မှတ်ချက်တစ်ခုနဲ့ဘာပြီးရင်ဘာပြရမလဲ။ဆိုတော့တတ်မှတ်ချက်တစ်ခုကြောင့်တော့ဖြစ်နေတာ။အကြောင်းကြောင့်ဖြစ်နေတာမဟုတ်ဘူးလို့ဒီလိုယူတဲ့အာရုံကဒိဋ္ဌိ။အော်နောက်တကကောင်းမှုမကောင်းမှုပြုတော်လေပြုလုပ်သည်မမြည်ဘူးဆွဲယူသောအကရိယာတည်းဘာပဲပြုပြုပြုရာမရောက်ဘူး လုပ်ချင်တာလုပ်ဒုတိယမျိုးလည်းလုပ်လိုက်သူတိယမျိုးလည်းလုပ်လိုက်ဒါပေမဲ့ပြုရတာမရောက်ဘူးဆိုတော့အကျိုးသက်ရောက်မှုဆိုတာဘာမှမရှိတော့ဘူးလို့ဒါလို့ဆိုကြတယ်အဲသူကလည်းအကျိုးတရားကိုပယ်စွန့်တာအကြောင်းတရားကိုပယ်စွန့်တော့အကျိုးတရားကိုလည်းပယ်စွန့်မိသားဖြစ်သွားအဲ့တော့အဲ့လိုမျိုးပေါ့ဦးဇင်းတို့ဒီအဟေတုကဒိဋ္ဌိအတ္တိယဒိဋ္ဌိဆိုတာဒီဒိဋ္ဌိတွေဒီလည်းအင်မတန်အန္တရာယ်ကြီးတဲ့အင်မတန်ကြောက်စရာကောင်းတဲ့ လူလောကတတ္တလောကကြီးဒီကုလုံးကိုပျက်စီးသွားစေနိုင်တဲ့အယူဝါဒမျိုးတွေပေါ့အကြောင်းမရှိတော့ဘူးဆိုတော့တတ္တဝါတွေကလုတ်ချင်ရလုတ်တော့မှာပေါ့။အော်နောက်တကပြုတော်လဲပြုရမမြည်ဘူးဆိုတော့လဲထို့တူပဲ။စိတ်ထဲရှိတာတွေလုတ်ချင်တာလုတ်ဘာမှပြုတော်လဲပြုရမမြည်ဘူးဘာမှအသက်ရောက်မှုမရှိတော့ဘူးဆိုခဲ့ရင်ဒကာကြီးတွေဒကာမကြီးအဲ့လောကကြီးပျက်စီးသွားဖို့အကြောင်းမဟုတ်ဘူးလား။ဟုတ်ပါတယ်ခင်ဗျာ။ ျက်စီးသွားတူတဲ့အကြောင်းပဲဒါကြောင့်မလို့အင်မတန်ကြီးနေတဲ့ဒီလိုအယူဝါဒဇိုးကြီးတွေဒီအယူဝါဒဇိုးကြီးတွေကိုပယ်စွန့်နိုင်ဖို့အထူးသဖြင့်ဦးဇင်းတို့ဒီအေယုံတမန္တာတိယဆိုဒီအာယတုကဒိဋ္ဌိနဲ့အကရိယဒိဋ္ဌိကိုဒီမှာပယ်စွန့်နိုင်တာပဲဒါဒီတစ္ဆယပရိက္ခဉာဏ်ရတော့တနည်းအားဖြင့်ကင်္ကာဥဒနာဝိသုဒ္ဓိနဲ့ပြည့်စုံတဲ့သူတော်ကောင်းတွေတည်တာလည်းဒါရနိုင်အကျိုးတရားပဲအဲ့တော့အဲ့မှာဦးဇင်းတို့အောက်ဆုံးပိုက်ကလေးဆက်ပြီးတော့ဒါလေးဆုံးအောင်ဟိုပြောပြီးကမှ တရားစစ်ကြတာပေါ့အဲ့တော့အဆုံးမအောင်ဆိုကင်္ဂါဥတ္တနာဝိတ္တုဘိုင်းမှာပြောခဲ့တဲ့အကြောင်းကျိုးဆက်နွယ်မှုပရိသသမုပ္ပတ်သဘောတရားတို့ကိုသမာဓိဉာဏ်ပညာဖြင့်ကိုယ်တိုင်မျက်မှောက်ထွန်းပေါက်သိမြင်သောပြည့်စုံပရိက္ခဉာဏ်ရရှိသည့်သူတော်ကောင်းတည်တာလျင်အခုပြောခဲ့တဲ့နီလေးပါအခုပြောခဲ့တဲ့နီလေးပါဆိုတာဦးဇင်းတို့ဧကထာနီနာနတ္တနီအပြာပါရနီအေဝံတမတနီဆိုတဲ့ဒီနီလေးပါ အခုပြောခဲ့တဲ့ဤလေးပါးကို ကောင်းမွန်မှန်ကန်စွာသိမြင်မှဖြစ်ပြီးဟောဒီပစ္စယပရိက္ခဉာဏ်ရတဲ့သူတော်ကောင်းတွေကဒီဤလေးပါးကိုကောင်းမွန်မှန်ကန်စွာသိမြင်မှဖြစ်တယ်အဲ့လိုသိမြင်ပြီးတော့မိစ္ဆာဝါဒမိစ္ဆာတတနာမိစ္ဆာဒိဋ္ဌိအမျိုးမျိုးတို့ကိုပယ်စွန့်နိုင်မှဖြစ်တယ်ဟောအဲ့ကြမှာဦးဇင်းဒီမိစ္ဆာဝါဒအမျိုးမျိုးကိုပယ်စွန့်နိုင်အဲ့တော့ဦးဇင်းတို့ဒီမိစ္ဆာဒိဋ္ဌိ62ပါးထဲမှာလည်းပဲဒီ ဒိဋ္ဌိဒီကအဓိကပဲဒီဒိဋ္ဌိဟိုအကြောင်းပြုပြီးတော့အခြားအခြားသောဒါမိစ္ဆာဝါဒတွေတော့ထပ်ဆင်ပြီးတော့ပွားလာအဲ့တော့ဒီလိုမိစ္ဆာဒိဋ္ဌိရဲ့မျိုးမျိုးကိုပယ်စွန့်နိုင်တဲ့သူတော်ကောင်းဒီအပယ်၄ပါးဂတိမမားတော့ပဲနိယတဂတိကောသုတိအတိုင်းဂတိမြဲပြီတဲ့သူပြိတ္တအဲ့တော့ဦးဇင်းတို့ဓမ္မပြောနေတာကဒီပစ္စယပြိကညံရရင်ဒါကြောင့်မလို့သုရတဝရဗန္နောနာမနိယတဂတိကောဆိုတာဒါပြောတာ ဒီမိတ္တဝါဒအယူအမျိုးမျိုးကိုလည်းပယ်စွန့်နိုင်ပြီဖြစ်တဲ့အတွက်ကြောင့်အဲ့အပယ်လေးပုံဆိုတဲ့ဂတိလည်းမမာတော့အပယ်လေးပုံကိုဒီဘဝကတော့ဒုတိယမြောက်ဘဝမရတော့မကြရောက်တော့အဲ့လိုဂတိမြဲတယ်မြဲတာဂတိကောဂတိလည်းမြဲပြီဆိုတာကိုဒါကြောင့်မလို့ဦးဇင်းတို့အဲ့ဒီစာမျက်နှာမှာဣမိနာမနာဉာဏိနာတမနာကတောဝိပတ္တကောဗုဒ္ဓသာသနိလတ္တသာသောလတ္တပရိဒောနိယတဂတိကောသုလာသောတာပန္နောနာမဝတ္တိ မိမိနာဉာဏ်နဲ့နာဤအကြောင်းတရားတို့ကိုသိသိချင်းပြည့်စုံလေကဉာဏ်သမဏကတော်ပြည့်စုံသောဝိတတကောဝိပဒနာကမ္မဋ္ဌာန်းစေကြအားထုတ်သောယောဂဝါဒရာပုဂ္ဂိုလ်သည်ဗုဒ္ဓသာသနေမြတ်စွာဗုဒ္ဓမြတ်စွာသာသနာတော်မြတ်အတွင်း၌လာရသာတော်ရသောတတ္တရာရှိသည်လာရပရိတော်ရသောထောက်ရတရားရှိသည်မြတ်တာဂတိဝမြတ်တော်ဂတိရှိသည်သူရသောတာပန်တော်နာမသူရသောတာပန်မြည်သည်ဟောတိကြည်ဟော အဲ့လေကြောင့်ကအဲ့ဒါဂတိမြဲတယ်ဆိုတာသောတာပန်ဖြစ်တယ်ဆိုတာဒီပြစ္ဆယပရိက္ခဉာဏ်ရတယ်သူတို့အကောင်းကိုပြောတာ။ပေါင်းမိတာကတော့ဦးဇင်းတို့ဒီပြစ္ဆယပရိက္ခဉာဏ်ရရင်ဒုက္ခတို့နိလေးပါးကိုနားလည်ပြီးမိစ္ဆာဝါဒအယူအမျိုးမျိုးကိုပယ်စွန့်နိုင်တယ်ဆိုတဲ့အပိုင်းနဲ့ပြစ္ဆယပရိက္ခဉာဏ်ရတဲ့သူတော်ကောင်းတယောက်ရရှိနိုင်တဲ့အကျိုးဗုဒ္ဓသာသနာတော်မှာထောက်ရတရားရပြီးတတ်တာရလည်းရသွားပြီ။ဂတိလည်းမြဲပြီဒီလိုမျိုးလေးသဘော ကြာနားလည်ပြီဒီပစ္စယသိကဉာဏ်ဒီအမတန်မှဗုဒ္ဓဘာသာသူတော်ကောင်းတွေအတွေ့ဒါဟိုတန်မိုးကြီးတယ်ဒီဉာဏ်ကိုရအောင်ကုသမှဘယ်လိုသဘောကျနားလည်ရဖြစ်အဲအဲ့တော့ဦးဇင်းတို့ရှေ့ကိုတရားလေးဆက်ပြီးတော့သွားကြရအောင်သွားကြရအောင်ဆိုတော့အဲ့တော့ဦးဇင်းတို့ဒီနေရာမှာပရိသတ်သမုပ္ပါကိုဦးဇင်းတို့ဟိုပြင်စမာနည်းနဲ့အတေအကြောင်းတရားကြောင့်ပြစ္ဆုတ်ပံအကျိုးဖြစ်ပုံပြစ္ဆုတ်ပံအကြောင်းတရား၅ပါးကြောင့်အနာဂတ်အကျိုးဖြစ်ပုံအနေနဲ့တော့ဦးဇင်းတို့ဟောခဲ့ပြောခဲ့ပြီးပြီ သို့တော်လည်းနားလည်လွယ်အောင်ကပရိသတ်သမုပ္ပါအင်္ဂါရက်တွေကိုတစ်ခုချင်းကိုနားလည်ပြီးတော့တွားရင်ဒါဟာပို့ပြီးတော့ဟိုတို့တကကြီးဒကမာကြီးတွေအတွက်ခုလိုပေါ့အာဂမတုတ္တကိုရှာမိနေတဲ့အချိန်မှာပို့ပြီးတော့အကျိုးများလိမ့်မယ်လို့ဒီလိုလဲဦးဇင်းတော့နားလည်အကြောင်းကတော့ရှုခွက်ပိုင်းအနေနဲ့တော့ပြစ္စမာနိကပို့ပြီးတော့လွယ်ကူလေးလွယ်နေရစားကြရတာပေါ့ဦးဇင်းတို့ဟုတ်စီကတက္ကမတန်ကပြောခဲ့သလိုပဲကလေးတယောက်စားစားတင်နေဆိုရင် ဝါလုံးကစားရတာပဲဒီ33လုံးဒီ33လုံးထဲမှာတော့ဦးဇင်းတို့ကာကြီးကစားပြီးမှသူ့ကာကြီးကစားရေးခိုင်းလို့မလွယ်တော့ဝါလုံးလေးဝိုင်းအောင်ရေးဆိုပြီးဝါလုံးလေးကစားရတာပဲဟုတ်မလားအဲ့တော့မှဝါလုံးလေးဝိုင်းအောင်ရေးဆိုတာကလေပြုတ်ဖြစ်ဖြစ်ဖြစ်နေတာဟုတ်လားအခုကကျဲဥဘဲဥကလည်းဈေးကကြီးနေတော့ဖြတ်တာပဲဟုတ်လားဒါပေါ်လေအဲ့တော့လွယ်တဲ့နေရာကစရတာပဲလွယ်တဲ့နေရာကစရတာဆိုတော့ ကိုကျွန်တော်ဒီပြစ္စမာနည်းကိုဒီကြောင့်မလို့စပြီးတော့ဟုတ်ကဲ့ပြောခဲ့တာသို့တော့တကယ်သဘောပေါက်နားလည်ရေးအတွက်တော့ကျွန်တော်ဟိုဒီအာဂမတုတ္တကိုရှာမိနေတာလေအဓိကမတုတ္တမဟုတ်ဘူးအာဂမတုတ္တအနေနဲ့ရှာမိနေတဲ့သူတော်ကောင်းတွေအတွက်တော့ဒီအဝိဇ္ဇာပစ္စယသင်္ခါရဆိုတဲ့ဒီပိုင်းလေးတွေကိုစပြီးတော့ပြောရင်တော့ပို့ပြီးတော့နားလည်မယ်ဆိုပြီးခဲ့တဲ့အပတ်ကတော့ကျွန်တော်ပြောတော့ပြောခဲ့တယ်သို့တော့ပြောချင်တာလေးတွေကလည်းကြံတော့အဲ့တော့ဒီပရိသတ်သုံးပါအင်္ဂါရဆန္ဒပါကိုပဲဟိုကျွန်တော် ခက်စိတ်စိတ်ပြန်ပြောရင်းနဲ့ကြောင်းကျိုးပေါ့ဟိုဆက်ပြီးတော့သွားကြရအောင်အဲ့တော့ဦးဇင်းတို့ဒီမှာဒုဒဂိုင်းတွေတက္ကမကြီးတွေရာပြီးသားပေါ့ဒီဝိဇ္ဇာပစ္စယသင်္ခါရသို့တော်ဦးဇင်းဒီမှာတော့ဟိုဒီဒေသနာတော်ပြိဿသမုပ္ပတ်ဒေသနာတော်ကိုဟောတဲ့နေရာကြီးအများဆုံးရှိပါသို့တော်လည်းဦးဇင်းဒီမှာအဘိဓမ္မာပိတကဒုတိယမြောက်ပေါ့အဘိဓမ္မာခုန်တန်ကျမ်းထဲမှာဓမ္မသင်္ကနီဝိဘင်းဆိုတဲ့အဲ့ဒီဒုတိယမြောက်ကျမ်းဝိဘင်းကျမ်းထဲမှာပါတဲ့ သုတ်တန္တဗာဇနိယဆိုတဲ့အပိုင်းမှာလာတဲ့ဒီပြိဿသမုပ္ပါဒ်အဲ့မှာသူအဖွင့်လေးတွေပဲပါတော့အဲ့တိုင်းကိုဟောကြပြောကြရအောင်အဲ့တော့အဲ့မှာဗာပြောတာတော့ဆိုတော့ဝိဇ္ဇာပစ္စယသင်္ကာရသင်္ကာရပစ္စယဝိညာဏံဝိညာဏပစ္စယနာမရူပနာမရူပပစ္စယသလယရဏံသလယရဏပစ္စယကတောဖတ္တပစ္စယဝေရဏံ ဝေဒနာပစ္စယတဏတဏပစ္စယဥပါဒာနံဥပါဒာနာပစ္စယဘောဘဝပစ္စယဇာတိဇာတိပစ္စယတရာမရဏံဒောကပရိဒေဝဒုက္ခဒေါမနတုပါယတာသံမုန်တိဧဝမေတ္တာကေဝလတာဒုက္ခကန္တတာသမှုတယောဟောတိဆိုပြီးတော့ဒီဒေသနာတို့တက္ကကြီးတွေတက္ကမကြီးတွေအရင်ကြီးပြီးသားပေါ့အဲဒီမှာဦးဇင်းတို့စတဲ့အခါကျတော့ ဝိဇ္ဇာပစ္စယသင်္ခါရဆိုတော့ဝိဇ္ဇာကစတယ်အဲ့တော့ဝိဇ္ဇာကစတဲ့အခါကျတော့ဒီနေရာမှာအဝိဇ္ဇာကဘာကြောင့်စတာလဲဆိုတဲ့အခါကျတော့ဝိဇ္ဇာကသင်္ခါရစတဲ့တူတရားတွေကိုဖြစ်ပေါ်စေတတ်တဲ့သူတို့ကြောင့်ဖခင်နဲ့တူလို့ဒါဝိဇ္ဇာကစပြီးတော့ပြောတယ်တဲ့ဝိဇ္ဇာကိုဘုရားရှင်ကအုံးမှုပြီးဟောတယ်ပေါ့စပြီးဟောတယ်အဲ့တော့ဒီနေရာမှာအဝိဇ္ဇာဆိုတာဘာလဲတတ္ထကရမအဝိဇ္ဇာ ဒုက္ခညာဏဒုက္ခသမှုရိညာဏဒုက္ခនិရောဓညာဏဒုက္ခនិရောဓဂာမိနိယပရိပရာယညာဏအယံဥဇ္ဇတိအဝိဇ္ဇာအဝိဇ္ဇာဆိုတာဘာလဲလို့ဆိုတဲ့အခါကျတော့ဒုက္ခညာဏနဲ့ဒုက္ခကို မသိခြင်းဘာကိုမသိခြင်းတော့ဒုက္ခကိုမသိခြင်းပါဗျာဒုက္ခကိုမသိခြင်းနဲ့အဲ့ဒါအဝိဇ္ဇာအော်နောက်တဲ့ကိုဒုက္ခသမှုရိညာဏဒုက္ခဖြေကြောင်းသမှုရိယသစ္စာကိုမသိခြင်း ဟောဒုတိယတစ်ချက်ကဘာကိုမသိတာလဲဆိုတော့ဒုက္ခဖြည့်ကြောင်းတမှုတရားကိုမသိဘူးဘာကိုမသိဒုက္ခကိုဖြည့်ကြောင်းတမှုတရားကိုမသိခြင်းပါဗျာဒီအဲ့လိုဒုက္ခဖြည့်ကြောင်းတမှုတရားကိုမသိခြင်းဒါလည်းဝိဇ္ဇာပဲဟောနောက်တစ်ခါဒုက္ခនិရောဓေညာဏံဒုက္ခនិရောဓေဒုက္ခချုပ်ရာនិရောဓသစ္စာနိဗ္ဗာန်ကိုမသိခြင်းဟောဒုတိယတတိယမြောက်က ဒုက္ခတို့ဤဒုက္ခချုပ်ငြိမ်းရာနိဗ္ဗာန်ကိုမသိခြင်းဘာကိုမသိခြင်းဒုက္ခတွေချုပ်ငြိမ်းရာနိဗ္ဗာန်ကိုမသိခြင်းပါဗျာဒုက္ခတွေချုပ်ငြိမ်းရာနိဗ္ဗာန်ကိုမသိခြင်းဒါဒီလည်းပဲဒါအဝိဇ္ဇာလေ။အော်နောက်လေးခုမြောက်ကြတော့ဒုက္ခနိရောဓဂာမိနိယပရိပရာယအညာဏဒုက္ခချုပ်ရာကျင်ကြောင်းကျင့်ခြင်းမကသစ္စာကိုမသိခြင်းအဲဒုက္ခချုပ်ကြောင်း ကျင့်ခြင်းကိုမသိခြင်းဒီလည်းပဲအဝိဇ္ဇာဒုက္ခချုပ်ကြောင်းကျင့်ခြင်းကိုမသိခြင်းပါတယ်တော့ဒုက္ခချုပ်ကြောင်းကိုကျင့်တဲ့အကျင့်ကိုမသိခြင်းပါဗျာအေးအဲ့လိုဒုက္ခချုပ်ကြောင်းကျင့်ခြင်းကိုမသိခြင်းဒီလည်းတနည်းအားဖြင့်တက်တဲ့ကြောတော့မက္ကသစ္စာကိုမသိခြင်းဒီလည်းပဲအဲ့ဒါအဝိဇ္ဇာအဲ့တော့ဦးဇင်းတို့ဒီမှာအဝိဇ္ဇာဆိုတာသစ္စာ၄ပါးကိုမသိခြင်းပဲဘာကိုမသိခြင်းတော့ သစ္စာလေးပါးကို မသိခြင်းပါဗျာဒုက္ခသစ္စာကိုမသိဘူးသမုဒိယဒုက္ခဖြစ်ကြောင်းသမုဒိယသစ္စာကိုမသိဘူးဒုက္ခချုပ်ရာနိရောဓသစ္စာကိုမသိဘူးဒုက္ခချုပ်ရာခြင်းပင်ဖြစ်တဲ့မကသစ္စာကိုမသိဘူးဆိုတဲ့ဒီလိုသစ္စာလေးပါးကိုမသိခြင်းဒီအဝိဇ္ဇာအဲ့တော့ဒီရှုွက်ပိုင်းကြတော့ဒီအဝိဇ္ဇာကိုရှုတဲ့အခါမှာဝိဇ္ဇာပစ္စယသင်္ခါရအစမှာအဝိဇ္ဇာကြောင့်သင်္ခါရဖြစ်ပုံအဲ့တော့ဦးဇင်းတို့ဒီအဝိဇ္ဇာကြောင့်သင်္ခါရဖြစ်ပုံနဲ့ပတ်သက်လို့အဲ့ဒီသင်္ခါရလေးကိုဆက်သွားပြီးခါမှာတောင်းကျစံတွေမူ ပြန်ပြီးတော့ဦးဇင်းတို့ဒီမှာချိန်ဆက်ပြီးတော့ပြောပြအဲ့တော့နောက်တစ်ခုကတထဂတမေအဝိဇ္ဇာပစ္စယသင်္ကာရတတ္တဒွာယာနာဝိဇ္ဇာပစ္စယဝိဇ္ဇာတိဟုသောအကြောင်းကြောင့်သင်္ကာရသင်္ကာရတရားတို့သည်တံမောင်တိကြည်ဟုသည်ကတမေအဘေတိတို့နီဟောအဝိဇ္ဇာကြောင့်သင်္ကာရဖြစ်တယ်ဆိုတာဘာလဲဆိုတဲ့အခါကျတော့မှအဲ့ဒီမှာသင်္ကာရတွေကိုသူကဒီမှာဟောပြတာ အဲ့တော့ဘုံညာပြီးသင်္ကာရောအာဘုံညာပြီးသင်္ကာရောအာနိစာပြီးသင်္ကာရောကာယသင်္ကာရောဝစီသင်္ကာရောစိတ်ဓာတ်သင်္ကာရောဟောသင်္ခါရကိုအရင်ဆုံးစပြီးတော့ဖွင့်ဆိုတာပဲအဲ့တော့သင်္ခါရသင်္ခါရလို့ပြောနေတာဘာတွေလဲဆိုတော့ဘုံညာပိသင်္ခါရအဘုံညာပိသင်္ခါရအာနိဇာပိသင်္ခါရသုံးချက်အဲ့ဒါကကာယသင်္ခါရဝစီသင်္ခါရမနောသင်္ခါရဆိုပြီးသုံးချက်သုံးခုတစ်စုသုံးခု အဲ့တော့ဘုံညာဝိသင်္ကာရဘုံညာဝိသင်္ကာရအာနိဇာဝိသင်္ကာရဒါတစုဘာသင်္ကာရဝစီသင်္ကာရမနောသင်္ကာရဒါတစုဒီလိုလေးပွဲမှာသင်္ကာရအဲ့ဒီမှာစပြီးတော့ပြောတယ်ဘုံညာဝိသင်္ကာရဆိုတာဘာတော့ဟောဘုံညာဝိသင်္ကာရဆိုတာဘာလဲဆိုတော့တရဂရမောပုံညာဘိသင်္ကာရောကုသလာစေရနာကာမဝါစရာရူပဝါစရာဒါနမယသီလမယဘာဝနာမယအယံဥဇ္ဇတိပုံညာဘိသင်္ကာရော ဟောပုံညာမိသင်္ကာရဆိုတာဘာလဲလို့မေးလိုက်တဲ့အခါမှာကုသလာစေတနာကုသိုလ်စေတနာပဲတဲ့။ဒါစေတနာတဲ့တော့ကုသိုလ်စေတနာတွေပါဗျာ။အဲ့တော့ပုံညာမိသင်္ကာရဆိုတာကုသိုလ်စေတနာကိုပြောတာ။ဒါပေမဲ့အဲ့ကုသိုလ်စေတနာကဘယ်မှာလဲအကျုံးဝင်လဲဆိုတော့ကာမဝါစရာကာမဝါစရမှာအကျုံးဝင်ကာမဘုံမှာအကျုံးဝင်တယ်ဒါနမယာသီလမယာဟောဒါနကုသိုလ်တွေ ဟောကုသလစေတနာဆိုတော့ကုစုတွေပေါ့အဲကုစုစေတနာကဗမာကျုံးဝင်ကာမဝါစရထဲမှာကျုံးဝင်တယ်ဒါနာကုစုသီလကုစုဟောဒါတွေကပုံညာပြီးသင်္ခါရဟောနောက်တစ်ခုကြံသေးတယ်ဟိုဦးဇင်းတို့ဒီမှာတက်တဲ့ပြောရင်ကာမဝါစရကုစုတွေကဆိုတရားဘာဝနာအားထုတ်တယ်ကုတုတ္တကဤတင်မာကြီးဒီတရားနာနေတယ်ဒါဓမ္မတာဝနာကုသိုလ်လို့ပြောနိုင်တယ်လို့ဓမ္မဒေသနာကုသိုလ်လို့ပြောလို့ရတယ် ဘုဇွန်လည်းကုတရားဟောနေတော့ဓမ္မဒေသနာကုလို့လို့ပြောလို့ရတယ်ဓမ္မတာဝနာကုလို့လည်းဘုဇွန်လည်းရတယ်ဒကာကြီးတွေဓမ္မကြီးကဓမ္မတာဝနာကုလို့လည်းရတယ်ဓမ္မဒေသနာကုလို့လည်းရတယ်တရားဟောမှုတရားနာမှုဒီကုလို့ရတယ်ပေါ့အဲ့ဒါတွေကဘာလဲလို့ပြီးတော့လေကာမဝဆရာကုသိုလ်ပဲဒါပုံညာပြီးသင်္ခါရထဲမှာအကျုံးဝင်နေဘယ်မှာအကျုံးဝင်ပုံညာပြီးသင်္ခါရမှာအကျုံးဝင်ပါတယ်ဖေဟာ ောနောက်တကဒကာကြီးဒကာမကြီးတော်တော်လေးကြာတရားသိတဲ့အခါမှာဦးဇင်းတို့အလုပ်ပေးတရားအနေနဲ့တကလက်တွေ့တကလည်းအားထုတ်တဲ့အပိုင်းလေးပါတယ်။အဲဒီမှာဆိုကြပါစို့ဆာယဆာယကမ္မထာနည်းတွေကိုနှလုံးသွင်းနေတဲ့အခါမှာဘာဝနာကုသိုလ်လေးတွေမဖြစ်ဘူးလား။ဖြစ်ပါတယ်ဗျာ။အေးအဲဒီဘာဝနာကုသိုလ်ကလည်းဉာဏ်သမာဘတ်တွေစိုက်တဲ့အထိမဟုတ်ခဲ့ရင်ဘုကုသိုလ်ဒီကကာမဝါဒရာကုသိုလ်ပဲကာမဝါဒရာထဲမှာအကျုံးဝင် အဲ့လိုကုသိုလ်မျိုးတည်လည်းပဲဒါပုံညာပြီးသင်္ခါရကာမဝါစရပုံညာပြီးသင်္ခါရနောက်တစ်ခုသူကထပ်ပြောတယ်ရူပဝါစရာရူပဝါစရာထဲမှာအကျုံးဝင်တဲ့ဘာဝနာကုသိုလ်အဲ့တော့ရူပဝါစရာထဲမှာအကျုံးဝင်တဲ့ဘာဝနာကုသိုလ်ကကနတရားထုတ်လိုက်လို့ဇန်နေရပြီပေါ့ရူပဝါစရာကဥစဉ်လို့အဘိဓမ္မာရဆိုရင်တော့ပရမဇန်ဒုတိယဇန်တတိယဇန်သုဒ္ဓဇန်ပြစ္စမဇန်ဒီဇန်၅မျိုးပေါ့ဒီသုဒ္ဓန်လေးရပြောမယ်ဆိုတော့ပရမဇန်ဒုတိယဇန်တတိယဇန်သုဒ္ဓဇန်တိုင်အောင်တော့ဒါ ဟိုဇန်တမာဘဇန်ကုစုတွေပဲအဲ့ဒါကဒါရူပါဝါစရကုစုဘာကုစုယူပါဝါစရကုစုတွေပါခင်ဗျာအဲ့တော့ဦးဇင်းတို့ဂျုံပြီးပြန်ပြောမယ်ဆိုပုံညာပိတင်္ကာရဆိုတာကုစုစေတနာဘာစေတနာကုသိုလ်စေတနာတွေပါဗျာအဲကုသိုလ်စေတနာတွေကတော့ဘလို့ကုသိုလ်စေတနာဆိုတော့ဒါနသီလဘာဝနာဆိုတဲ့ကုသိုလ်စေတနာတွေဘာစေတနာတွေ ဒါနသီလဘာဝနာကုသိုလ်စေတနာတွေပါဗျာအဲဒီဒါနသီလဘာဝနာကုသိုလ်စေတနာတွေကိုဒါနကုသီလဘာဝနာဆိုတဲ့ကုသိုလ်စေတနာတွေဒီတဲ့ဗမာကျုံးဝင်တာလို့ဆိုတော့ခုနကာမဝါစနာနဲ့ဒုပဝါစနာတွင်းမှာကျုံးဝင်တဲ့ကုသိုလ်စေတနာတွေလို့ဒီလိုမှတ်ရမယ်နော်အဲ့ဒါပထမသင်္ခါရတစ်မျိုးပုံညာပြီးသင်္ခါရ။အော်နောက်တစ်ခါအပုံညာပြီးသင်္ခါရတဲ့အပုံညာပြီးသင်္ခါရတဲ့တော့ ဒါရကဓမောအပုံညာဘိသင်္ကာရောအကုသလစေရဏကာမဝါစရာအယံဥစ္စတိအပုံညာဘိသင်္ကာရောအပုံညာဘိသင်္ကာရဆိုတာဘာလဲဆိုတဲ့အခါကျတော့အကုသလစေရဏဘာစေရဏလဲဆိုတော့အကုစုစေရဏဘာစေရဏတို့တခါကြီးဒီမှာကြည့်အကုသိုလ်စေတနာတွေပါဗျာ အဲအကုသိုလ်စေနာကကာမဝါစရာကာမဝါစရာမှာအကျုံးဝင်တဲ့အကုသိုလ်စေနာတွေပဲတဲ့သူကရူပဝါစရာနဲ့အရူပဝါစရာမှာတော့အကုသိုလ်ရှိဘူးပေါ့အဲ့တော့အဲကာမဝါစရာကုသိုလ်ကာမဝါစရာအကုသိုလ်ဆိုတာကတို့တကအေးတကမကြီးနေ့ချင်းမိမိတို့ကာယဒုတိယတွေပြုရင်ပြုမိမယ်ဝစီဒုတိယတွေပြုရင်ပြုမိမယ်မနောဒုတိယတွေပြုရင်ပြုဒီနေရာမျိုးပြောမယ်ဆိုသူတတ္တာမျိုးသူဥစ္စာကိုယ်တာမျိုးသူတစ်ပါးအိမ်ဟာပြုလုံတာမျိုးစသည်အချင်း မူသားတကားပြောတာမျိုးပေါ့။နောက်ချောပြေကုံတိုက်တာမျိုးကျန်တဲ့တကားတွေပြောတာမျိုးစသည်အပြင်ဒီလိုမျိုးသောအကုသိုလ်ကံတွေဒီတဲ့အဲ့ဒါအပုံညာပိသင်္ခါရအပုံညာပိသင်္ခါရဗာသင်္ခါရအပုံညာပိသင်္ခါရပါဗျာ။အော်နောက်တစ်ခုဦးဇင်းတို့ပြီးတဲ့အခါကျတော့မှအာနိဇာပိသင်္ခါရအဲ့အာနိဇာပိသင်္ခါရဆိုတာဘယ်လိုသင်္ခါရမျိုးလုံးလို့ပြီးတော့ တရဂရမအာနိသာဝိသင်္ကာရောကုသလစေရနာအရုမဝါစရာအယံဥစ္စတိအာနိသာဝိသင်္ကာရောအာနိသာဝိသင်္ကာရဆိုတာဘာလဲလို့မေးတဲ့အခါကျတော့အကုသကုသလစေရနာတဲ့ကုစုစေရနာဟောဘာစေရနာလဲကုသိုလ်စေတနာတွေပါဗျာကုသိုလ်စေတနာဒါပေမဲ့ဒီကုသိုလ်စေတနာကမာအကျုံးဝင်လို့မေးတော့အရုပဝါစရာတဲ့အရုပဝါစရာမှာ ကျုံဝင်အရူပဝါစရဘုံမှာကျုံဝင်နေဗြဟ္မာကျုံဝင်အရူပဝါစရမှာအကျုံးဝင်ပါတယ်ဗျာအဲ့တော့ဆိုကြပါလို့ဦးဇင်းတို့လူသားတယောက်အနေနဲ့ဒီဘဝမှာတရားဘာဝနာတွေအထုလို့ကနာဇန်တမဘတ်တွေရပြီလောကီဇန်တမဘတ်တွေဒါဆိုကြပါလို့ပထဝီကတိုင်းလူလူကတိုင်းမျိုးကိုပွားများအထုလို့သုဒ္ဓဇန်ဒီလူဘဝဒ္ဒဇန်ပေါ့ရင်သုဒ္ဓဇန်ကနေအခြေခံပြီးတော့ အဲ့ဒါအာဂါတကိုဆက်ပြီးတော့ရှုလို့ရှိရင်ဒီမှာဆိုရပထဝီကတိုင်းကိုအာယုံပြုထားတဲ့ဒီတော့ကောင်းပထဝီကတိုင်းဝင်းကြီးကိုစူးစူးတက်တက်ရှုလို့သရုတ်တဆန်ရောက်သွားအဲ့ကတိုင်းဝင်းကိုပါကတိုင်းဝင်းကိုပါတဲ့အခါမှာအာဂါတအကြပောက်ကိုရှာအဲ့အာဂါတအကြပောက်ကိုတွေ့ပြီးသူအဲ့အာဂါတကိုအာဂါတအာဂါတလို့ပွားပြန်တပြေးပြေးကတိုင်းဝင်းရှိတဲ့လောက်ရက်စင်မျက်နှာမှာအာဂါတအကြပောက်ကြီးဖြစ်သွားအဲ့အာဂါတအကြပောက်ကြီးဖြစ်အဲ့အာဂါတကိုအနန္တအာဂါတအဆုံးပိုင်းကြမရှိတော့အာဂါတလို့ဒီလိုလေးဗမာလိုပဲဖြစ်ဖြစ်ပါဠိလိုပဲဖြစ်ပွားများရင်အကျန်ဆိုင်မယ်အဲ့ဒါအတုပါကုစု စိတ်ကိုစအဲ့အရအရူပကုသိုလ်ဇံတွေရတာပဲအဲ့ဒါကိုပြောတာပေါ့ဒါအာနိဇာဘိသင်္ခါရအာဂတကနေစပြီးအာဂတနိဇာယတနာကုသိုလ်ဝိညာဏိဇာယတနာကုသိုလ်အာဂိညာယတနာကုသိုလ်နေဝတိညာနာတိညာယတနာကုသိုလ်ဆိုတဲ့ဒီကုသိုလ်တွေဒီအဲ့ဒါအာနိဇာဘိသင်္ခါရအာသင်္ခါရအာနိဇာဘိသင်္ခါရပါဗျာအဲ့တော့အဲ့အာနိဇာဘိ အာဘုံအာနိသာပိသင်္ခါရဆိုတာတကြောင်မို့လို့လွယ်လွယ်ပြောတော့အရူပဝါစရာကုသိုလ်ပဲဘာကုသိုလ်အရူပဝါစရာကုသိုလ်ပါဗျာအရူပဝါစရာကုသိုလ်ပဲလို့ဒီလိုသဘောပေါက်ရအောင်အဲ့တော့ဒီနေရာလေးမှာပဲပြန်ကြည့်နော်ဦးဇင်းတို့ဒီသင်္ခါရကဘုံညသင်္ခါရဘုံညာပိသင်္ခါရအဘုံညာပိသင်္ခါရအာနိသာပိသင်္ခါရဆိုတာခြုံပြောလိုက်လို့ရှိရင်ကုသိုလ်နဲ့အကုသိုလ်သင်္ခါရတွေပဲဒါနဲ့ပါကုသိုလ်နဲ့အကုသိုလ်သင်္ခါရတွေပါဗျာ ကုသိုလ်နဲ့အကုသိုလ်သင်္ခါရကုသိုလ်စေတနာအကုသိုလ်စေတနာတွေပဲတို့တော့ဘုံအပြင်ခွဲခြားလိုက်လို့ဒါသုံးမျိုးပြသွားတယ်ဒီလိုလေးနားလည်လိုက်ဟောပြီးတဲ့အခါကျတော့မှဦးဇင်းတို့တရဂတမောကာယသင်္ကာရောကာယသင်္ကေတနာကာယသင်္ကာရောဝစီသင်္ကေတနာဝစီသင်္ကာရောမနောသင်္ကေတနာစိတ်သင်္ကာရောဣမေဥစ္ဆန္တိသင်္ကာရပစ္စယအဝိဇ္ဇာပစ္စယသင်္ကာရဟောနောက်တစ်ခုဓာတ်မိတယ်ကာယသင်္ကာရဆိုတာဘာလဲမိတော့ကာယသင်္ကေတနာဒါ ခန္ဓာကိုယ်နဲ့ပြုလုပ်တဲ့အမှုတွေအဲ့ဒါကာယသင်္ခါရလို့ခေါ်တယ်နောက်တစ်ခါဝစီကံနဲ့ပြုလုပ်တဲ့အမှုတွေဒီပြောဆိုတဲ့အမှုတွေဒီဝစီသင်္ခါရအော်ကာယသင်္ခါရလည်းမဖြစ်ဘူးဝစီသင်္ခါရလည်းဖြစ်တော့မသွားဘူးဒါပေမဲ့စိတ်ထဲမှာဖြစ်သွားတဲ့စေတနာတွားတော့မနောတင်စေတနာစိတ်ဓာတ်သင်္ခါရောတူကြတော့စိတ်ဓာတ်သင်္ခါရလို့ခေါ်တယ်အဲ့တော့ဒီဟာလည်းပဲခြုံပြောရင်ခုနက ဦးဇင်းတို့ကာယကံနဲ့ပြုတယ်ကာဒုတိယရှိမယ်ကာဒုတိယရှိမယ်ဝစီကံနဲ့ပြုတယ်ဝစီဒုတိယရှိမယ်ဝစီဒုတိယရှိမယ်မနောကံနဲ့ပြုတယ်ဒါစိတ်ဓာတ်မနောဒုတိယရှိမယ်မနောဒုတိယရှိမယ်ဒါတွေအကုန်လုံးဒီသင်္ခါရခြုံပြောတော့သင်္ခါရဆိုတာကုသိုလ်အကုသိုလ်ပဲဗါလဲတော့သင်္ခါရဆိုတာကုသိုလ်အကုသိုလ်ပါအကုသိုလ်ပါဗျာကုသိုလ်သင်္ခါရအကုသိုလ်သင်္ခါရကုသိုလ်စေရနာအကုသိုလ်စေရနာတွေဒီဒါသင်္ခါရလို့ ဘောကျနားလည်ထားရမှာဖြစ်အဲ့လိုသဘောကျနားလည်ပြီးတဲ့အခါကျတော့ဒီမှာအဝိဇ္ဇာကြောင့်သင်္ခါရဖြစ်ပုံလေးကိုဦးဇင်းတို့ပြောကြမယ်အဲ့တော့အဝိဇ္ဇာကြောင့်သင်္ခါရဖြစ်မယ်ဆိုတဲ့အဝိဇ္ဇာဆိုတာခုနပြောတဲ့မတိမှုပါတဲ့တော့အဝိဇ္ဇာဆိုတာမတိမှုပါဗျာအဝိဇ္ဇာဆိုတာမတိမှုအဲ့တော့ဒကာကြီးဒီကမာကြီးတွေအခုတရားနာနေတယ်ဆိုတဲ့ကုသိုလ်သင်္ခါရတွေမဖြစ်ဘူးလားကုသိုလ်သင်္ခါရတွေဖြစ်ပါတယ်ဗျာ အကုသိုလ်သင်္ခါရဘာကြောင့်ဖြစ်ဝိဇ္ဇာကြောင့်ပါဗျာအဝိဇ္ဇာကြောင့်ဖြစ်တာဘာကြောင့်ဖြစ်တာအဝိဇ္ဇာကြောင့်ဖြစ်တာပါဗျာအဲ့တော့အဝိဇ္ဇာဆိုတာကသိမှုလားမသိမှုလားမသိမှုပါဗျာဟောဒါဆိုဒကာကြီးရေဒကာကြီးကုသိုလ်ပြုနေတာမသိလို့ပြုနေတာပေါ့ ဟိုးမှာပဋိသင်္ဍေဖြစ်တဲ့အပိုင်းလေးမှာဦးဇင်းတို့ပြောထားတာရှိတယ်ဝိဇာနုတယပရိခိတေနဒနာနုတယမူလကေနဇနိယမှာအဲဝိဇာနုတယဝိဇာနုတယပရိခိတေနဒနာနုတယမူလကေန အဝိဇ္ဇာနုတယံပရိခေတေနာတနာနုတယမူလကိနာသင်္ကာရေနာဇနိယမာနံတံမယုတ်တေပရိခယမာနံသာဇာတာဟောအဲ့မှကြည့်ဦးဇင်းတို့ဒီအဝိဇ္ဇာနုတယပရိခေတေနာအဝိဇ္ဇာဆိုတဲ့အနုတယကဆံရဟတ်ဒီဖြစ်၍တဏှာနုတယမူလကိနာတဏှာတရားကတဏှာနုတယကအရင်ခံသည်ဖြစ်၍သင်္ကာရေနာဇနိယမာနံ ဟောသင်္ခါရတရားတွေပြုတ်အပ်ပြီးတဲ့သင်္ခါရတရားတွေသူတို့ရဲ့ရှင်မောရှင်ဘက်တွေဒီနောင်ဘဝတိကိုဖြစ်စေတာပဲအဲ့တော့နောင်ဘဝတိပရိဒဏ်တွေကိုဖြစ်စေတာဆိုတော့အဲ့မှာပြုစက်မြသင်္ခါရတွေဒီကုသိုလ်ပဲဖြစ်ဖြစ်အကုသိုလ်ပဲဖြစ်ဖြစ်အဝိဇ္ဇာနုတ္တယပရိခိတိနာအဝိဇ္ဇာနုတ္တယကခြံရမ်းထားတာတဲ့ဘာကခြံရမ်းထားအဝိဇ္ဇာနုတ္တယတွေကခြံရမ်းထားတာပါဗျာ ။နောက်ဦးဇင်းတို့ဒီလက်ရှိပစ္စုပန်ဘဝမှာဦးဇင်းတို့ကဒီပြိဿသမုပ္ပတ်ဒေသနာတော်ကိုအသုံးချဖို့ apply လုပ်ဖို့ပြောတာ။အဲ့တော့ဒကာကြီးတွေဒကာမကြီးအခုတရားပွဲလုပ်တာတော့ရေပုံရကြည့်ရင်ဒါအသိဉာဏ်ရှိလို့ဒါတရားပွဲတွေလုပ်ကြတယ်တရားနာတယ်အသိဉာဏ်ရှိလို့နာတယ်ဒါတော့မမှန်ဘူးလား။မှန်ပါတယ်ခင်ဗျာ။ဒါပေမဲ့နောက်မှာဘာလေးကခြံရံထားတယ်ဆိုတော့အဝိဇ္ဇာနုတရားကခြံရံထားတာဘာကခြံရံထားအဝိဇ္ဇာနုတ္တိယကခြံရံထားပါတယ်ခင်ဗျာ။ အဲဒီလိုအဝိဇ္ဇာနုတ္တရကခြံရံထားတော့ကံนี่ဖြစ်မသွားဘူးကံนี่ဖြစ်သွားပါတယ်ဖေ။ကံนี่ဖြစ်သွားတာ။အဲ့တော့ဦးဇင်းတို့ရေပုံရပြောခုနမေကွန်းကိုစားတဲ့ရှိတဲ့အတိုင်းတက်တဲ့ကြီးမေးဒီကကြီးဒီကမကြီးဒီကကားလေးမေကွန်းကြီးကတစ်တစ်ခေါ်ခေါ်ကြီးဖြစ်မနေဘူးလား။ဒီကလေးတရားနာတယ်ဆိုတော့မသိလို့နာတယ်ဆိုတော့ဒီကကြီးဒီကမကြီးစိတ်ထဲမှာတက်တာလေး။မတက်တာပါဘူးဖေ။မတက်တာဘူး။ဒါပေမဲ့မဟုတ်ဘူးလားမေးတော့ ဟုတ်ပါတယ်ခင်ဗျာအဲ့တော့ဦးဇင်းတို့တခါလေးမှာအရှိတရားကတခါလေးမှာနားယဉ်ညမယဉ်တာတကယ်အရှိတရားအဟုတ်တရားတွေကတခါလေးတခါကြီးတခါမကြီးဦးဇင်းတို့နားထဲမှာယဉ်သလားနားထဲမှာမယဉ်နားထဲမှာမယဉ်ဘူးနားဝင်မချိုးဘူးဟုတ်လားအဲ့တော့ကုသိုလ်တွေပြုနေတယ်တရားမွေးလို့တာအကုသိုလ်ပြုနေတော့လိုလည်းပဲလေမင်းတို့မသိလို့ပြုတာကွာဆိုတော့ငယ်ဟုတ်တာပေါ့လက်ခံနိုင်တယ်ဒီကျဲမျိုးတစ်ခုခုပြုတော့ဝိဇ္ဇာကြောင့်ပြုတယ်ဆိုတော့လွယ်တာပေါ့လက်ခံနိုင်တယ်နားယဉ်နဝင်ချိုးတယ် ဒါပေမဲ့ကုသိုလ်လုပ်တာကိုလည်းပဲဝိဇ္ဇာကြောင့်ပြုပါတယ်ကွာမင်းတို့မသိလို့ပြုနေတာဆိုတော့ဒကာကြီးတွေတက္ကမကြီးပြုံးလဲဆိုရင်ဒါနဝင်မချိုးတော့ဘူးငါမသက်တာတော့ဘူးဟုတ်ပလားသင်ပါဗျာဒကာကြီးအခုစိတ်နေတော့ဒကာလည်းဖြေရတာတော့တော်တော်စဉ်းစားပြင်နေရတာမို့လားဘာဖြစ်လို့လဲဆိုတော့ तू ကတကယ်အမှန်ကိုပြောတဲ့အခါမှာဒကာလေးမဦးစင်းတို့တကြောင်မလို့အမှန်တရားကခါတယ်ဗါတယ်တော့မာတရားကခါပါတယ်ဗျာ အမှန်တရားကဖြိုတဲ့ကလည်းဖြိုမှာပေါ့လေဒါပေမဲ့ခါတဲ့ကလည်းတင်ပါခါတဲ့ကလည်းဖြိုမှာပေါ့ဟုတ်ပလားကဲဒါအဲ့တော့ပြောချင်တာကအခုအဲ့တော့ဦးဇင်းတို့ဒီဦးဇင်းတို့ကအစားပေါ့တရားဟောနေတယ်တို့တရားကြီးတွေမှာကြီးတရားဟောနာနေတယ်ဒီလိုတရားဟောတရားနာနေတယ်ဆိုတဲ့အခါမှာဦးဇင်းတို့ခုသင်္ခါရကံနေဖြစ်တယ်ပေါ့အဲ့သင်္ခါရကံနေဖြစ်တော့ရေပုံရဦးဇင်းတို့ဒါ ခြုံပြောကြမယ်ဆိုရင်ခုလိုတရားဟောတရားနာနေတယ်ဘာကံတွေဖြစ်ကုသိုလ်ကံတွေဖြစ်တယ်ဘာကံတွေဖြစ်ကုသိုလ်ကံတွေဖြစ်ပါတယ်ဖျားကုသိုလ်ကံတွေဖြစ်တယ်ဟောဒီကုသိုလ်ကံဖြစ်တယ်ဆိုတာဘာကြောင့်ကုသိုလ်ကံဖြစ်တာလဲလို့မေးတဲ့အခါကျတော့စောစောကပြောခဲ့တယ်အဝိဇ္ဇာအနိတ္တယမှုပရိခိတ်ဒေနာအဝိဇ္ဇာကြောင့်အဝိဇ္ဇာခြံရမ်းထားလို့ဖြစ်တာဘာခြံရမ်းထားလို့ဖြစ်အဝိဇ္ဇာနုတ္တယခြံရမ်းထားလို့ဖြစ်တာပါဖျား ဝိဇ္ဇာနုတ္တိယဆံရန်ထားလို့ဖြစ်တယ်ဟောအခုပရိသတ်သမုပ္ပါဒေသနာတော်နဲ့ပြန်ကြည့်လိုက်ပြန်တော့လေအဝိဇ္ဇာပစ္စယသင်္ခါရအခုဦးဇင်းတို့ပြုနေတဲ့ကုသိုလ်သင်္ခါရတွေဆိုတာအဝိဇ္ဇာပစ္စယအဝိဇ္ဇာကြောင့်ဖြစ်တာဘာကြောင့်ဖြစ်အဝိဇ္ဇာကြောင့်ဖြစ်တာပါဗျာအဲ့တော့ဒီတရားနာလာမှာမဟုတ်ဘူးတို့တကယ်ကြီးဒီမှာကြီးနေ့စဉ်နဲ့ဘဝမှာဦးဇင်းတို့နေ့စဉ်နဲ့အညာကံနေထူထောင်းနေတာမဟုတ်ဘူးလားဟုတ်ပါတယ်ဗျာ လူတကာကြီးဒကမကြီးဒါနတွေလည်းပြုရင်ပြုမယ်သီလတွေလည်းပြုရင်ပြုမယ်အ ਨੇ ဆုံးမေတ္တာပို့ပြီးတော့အာတကဘာလုံးမှာရှိတဲ့တတ္တဝါတွေဒီကိုဗစ် -19 ခန္ဓာမြကြီးကနေပြီးတော့လွတ်မြောက်ပါစေကိုဗစ် -19 ကဆိုးကြီးကနေပြီးတော့လွတ်မြောက်ပါစေဆိုပြီးတော့မေတ္တာပွားနေမယ်အာမြမပြည်သူတွေအာဆိုရင်ကြောင်းကြတွေကနေပြီးတော့လွတ်မြန်မြန်လွတ်မြောက်ပါစေမေတ္တာတွေပွားနေတယ်ဘာတင်္ကာရတွေဖြစ်ကုသိုလ်တင်္ကာရတွေဖြစ်ပါလေခင်ဗျာ အဲ့ကုသိုလ်သင်္ခါရဘာကြောင့်ဖြစ်အဝိဇ္ဇာအနုတ္တရာကြောင့်ဖြစ်တာပါဗျာဝိဇ္ဇာအနုတ္တရာကြောင့်ဖြစ်တာပဲအဲ့ဒါကိုထပ်ပြီးဦးဇင်းတို့ပေါ်လွင်အောင်ပြောကြည့်မယ်ကိုဦးဇင်းတို့တရားဟောတယ်ခုနကုသိုလ်သင်္ခါရဖြစ်နေတယ်တို့တကကြီးတွေဒီကမကြီးတွေနားနေတယ်အဲကုသိုလ်သင်္ခါရတွေဖြစ်တယ်ဒါအဝိဇ္ဇာကြောင့်ဖြစ်တယ်လို့ပြောတဲ့အခါမှာပြုံးကလေးလက်ခံရဖြတ်ပြီးမယ်ဥမာလေးတစ်ခုနဲ့ရှင်းအောင်ပြောမယ်ဆိုဦးဇင်းတို့ဘုရားရှင်ဒီတရားဟောတယ် ရှင်သာရိပုတ္တရာရှင်မောဂလန်စရှိတဲ့ရဟန္တာမထေရကြီးတွေလည်းတရားမနာဘူးလားတရားနာပြောတယ်ဗျာသင်္ချာနာပို့ပြီးတာရကတခုပြောမယ်ဆိုဘုရားရှင်ဒီအဘိဓမ္မာဒေသနာတော်ကိုခုနဝါမြောက်မှာဒါဝိနာနတ်ပြည်မှာအကျဉ်းနည်းနဲ့ဟောတယ်ဘဏဝါမြောက်မှာဟောခနောခနဝါမြောက်မှာဟောပါတယ်ဗျာဘုရားကဗိဓမာဒေသနာမြောက်ကိုဗိဓမာဒေသနာတော်ကိုခုနဝါမြောက်မှာဟောပြီးတော့လူပြည်မှာပြန်ဆင်းလာပြီးရဲ့အခါကျတော့အဲ့ဒီထိုနှစ်မှာပဲနတ်ပြည်မှာ တရားဗိဓမာဒေသနာကိုဟောတယ်စွမ်းပုံမိချင်းကိစ္စပြီးတဲ့ကလူပြည်ခဏလာပြီးတော့နှိမ့်တန့်ခြင်းအဲ့နှိမ့်တန့်နေတဲ့အချိန်မှာရှင်သာရိပုတ္တရာမထေရမြတ်ကိုလည်းဗိဓမာဒေသနာတော်ကိုအကျဉ်းနည်းနဲ့ဟောတာပေါ့အဲ့တော့အဲ့အချိန်မှာရှင်သာရိပုတ္တရာမထေရမြတ်ဒီဘုရားရှင်ခဏဝါမြောက်ဆိုတော့ယန္တာဖြစ်ပြီးသားမနေဘူးလားယဟန္တာဖြစ်ပြီးသားပါဗျာယန္တာဖြစ်ပြီးသားပဲအဲ့တော့ဒီညမှာကြည့်ဘုရားရှင်ကတရားဟောတယ်ရှင်သာရိပုတ္တရာကတရားနာတယ်ဟောတရားဟောနဲ့တရားနာအခုလည်းဦးစင်းကတရားဟောတယ်ဒုတိယကြီးတွေဒီမကြီးတွေကတရားနာတယ်တရားဟောနဲ့တရားနာမရှိဘူးလား ရှိပါတယ်ဗျာဟုတ်ဦးဇင်းတို့တရားဟောတဲ့ပုဂ္ဂိုလ်တို့တကအေးတဲ့ဓမ္မကြီးတွေတရားနာတဲ့ပုဂ္ဂိုလ်တွေမှာတရားဟောတဲ့ပုဂ္ဂိုလ်မှာလည်းဓမ္မဒေသနာကုသိုလ်သင်္ခါရဖြစ်တရားနာတဲ့ပုဂ္ဂိုလ်မှာလည်းဓမ္မတာဝနာဆိုတဲ့ကုသိုလ်သင်္ခါရမဖြစ်ဘူးလားကုသိုလ်သင်္ခါရတွေဖြစ်ပါတယ်ဗျာဟိုဘက်မှာကနဘုရားရှင်နဲ့ရှင်သာရိပုတ္တရာကိုပြန်ကြည့်ဘုရားရှင်ကတရားဟောတယ်အဘိဓမ္မာဒေသနာတော်ကိုအကျဉ်းကြီးပြန်ဟောတယ်။ဟောရှင်သာရိပုတ္တရာမထေရမြတ်ကလည်းဘုရားရှင်ထာမောက်ကနေအဘိဓမ္မာဒေသနာတော်ကိုအကျဉ်းကြီးနဲ့နာယူတယ်။သူတို့မှာကုသိုလ်သင်္ခါရတွေဖြစ်သေးတယ် ကုသိုလ်သင်္ခါရတွေဖြစ်ပါတယ်ဗျာမဖြစ်တော့ဘူးဖြစ်တင်တာအော်မဖြစ်တော့ပါဘူးဗျာမဖြစ်တော့ဘူးမဖြစ်တော့ဘူးเนาะဟုတ်ပါလားအဲ့တော့တရားဟောလာခြင်းတော့မတူဘူးလားတူပါတယ်ဗျာနားဟောတယ်ဆိုတဲ့ဓမ္မဒေသနာပဲကြီးနောက်တစ်ခါတရားနာတယ်ဆိုတဲ့ဓမ္မတာဝနာပဲကြီးမတူဘူးလားတရားဟောတဲ့ပုဂ္ဂိုလ်ဘက်မှာလည်းဓမ္မဒေသနာချင်းဟောတရားနာတဲ့ပုဂ္ဂိုလ်မှာလည်းဓမ္မဒေသနာချင်းဒါပေမဲ့ဦးဇင်းတို့တာမန်ပုဂ္ဂိုလ်တွေ ဒီပုရုဇဉ်ကစပြီးတော့အနာဂံတိုင်အောင်ပေါ့ဒီသူတော်ကောင်းတွေမှာကြတော့ကုသိုလ်သင်္ခါရဖြစ်တာတို့တငယ်ကြီးတွေတက္ကမကြီးတွေတရားနာတဲ့ပုဂ္ဂိုလ်တွေလေပုရုဇဉ်ကစပြီးသောတာပန်တက္ကရကံအနာဂံအထိကတရားနာတယ်ဆိုရင်တရားနာတဲ့ကုသိုလ်မဖြစ်ဘူးလားဖြစ်တယ်ကုသိုလ်သင်္ခါရဒါပေမဲ့ရှင်သာရိပုတ္တမြတ်စွာဘုရားရှင်တွေကရှင်သာရိပုတ္တရာလည်းတရားဟောတရားနာနေတာပဲလေဒါပေမဲ့သူတို့မှကြတော့အရဟဏမဉ္ဇဉ်ကလုံးလုံးတော့အဝိဇ္ဇာအပေအဖုံးတွေကိုတခါလဲဘာလို့ပြစ်လိုက်တော့ပယ်ရှားပြစ်လိုက်တာဘာလို့ပြစ်လိုက်တာ ကယ်ရှားပြစ်လိုက်ပါတယ်ခင်ဗျာကယ်ရှားပြစ်လိုက်ဒါကြောင့်မလို့ဦးဇင်းတို့ဒီနေရာမှာအဝိဇ္ဇာနဲ့ပတ်သက်လို့ဦးဇင်းတို့ထာဂရာလေးကဖွင့်တာကိုတို့တကကြီးတို့ကမကြီးဒီခုနအဝိဇ္ဇာတိဒုက္ခဉာဏဒုက္ခသမှုဉာဏဒုက္ခနိရောဓဂามိနိယပရိပဒါယဉာဏဆိုတဲ့အပိုင်းလေးနဲ့ပတ်သက်လို့ဦးဇင်းတို့ဒါဂရာဖွင့်ဆိုတာလေးကသူကဘာပြောတာတော့ဆိုတဲ့အခါကျတော့ဒီ ဒုက္ခသစ္စာအမိရတဲ့တရားတွေကိုမသိဘူးဆိုတဲ့အပိုင်းမှာဘယ်လိုမသိတာလဲဆိုတော့ယာထာဝံတရတလက္ခဏံဇာနိတုံပတိတုံပတိဝိသိတုံနာဒေတိသာတိတဝါပရိယောနန္တိတဝါဂန္ထိတဝါတိတ်တိဟောဒါလေးဖွင့်တာဒါအဝိဇ္ဇာရဲ့သဘောအဝိဇ္ဇာဘာဘောတော့အဲ့ဒီယုံနံဓမ္မသင်္ခါရဆိုတဲ့ဒီပရမတ္ထဓမ္မတွေကယာထာဝ တရတလက္ခဏံယာထာဝတရတလက္ခဏံဘာပြောတော့သူတို့ရဲ့ကိုယ်ပိုင်တဘာဝလက္ခဏာတွေအဲ့တော့ပရမတ္တတတဆိုင်အောင်နောက်ကိစ္စရတ္တပြိုတဲ့အထိဘယ်လိုပြောတာလက္ခဏာတွေသူတို့ကမှာကိစ္စကိစ္စရတ္တပြိုတဲ့အထိပေါ့ပရမတ္တတတတွေကိုအဲ့ဒါကိစ္စကဏပြိုတဲ့အထိပေါ့ဦးဇင်းတို့ကဏ၄ပါးရှိတယ်ကဏ၃ပါးယုတ်တရားမှာနန္တရားမှာကဏ၄ပါးရှိတဲ့ဒီထဲမှာအဲ့မှာ ကိစ္စကဏပြိုသည့်တိုင်အောင်ထိုပရမတတရားတွေရဲ့သဘာဝလက္ခဏာတွေကိုထိုးထွင်းသိမြင်ခြင်းမှာဇာနိတုံသိခြင်းကပတ္တိတုံမြင်ခြင်းကပရိဝိသိတံပရိဝိသိတုံထိုးထွင်း၍သိခြင်းကနတေတိမပေးဘူးအဝိဇ္ဇာပေးသလားမပေးဘူးသူကဖုံးတာလားဘလို့ဖုံးတာတော့ဇာတိတဝါဖုံးလန်း၍ပရိယောနန္တိတဝါမှေးရွှဲ၍ဂန္ထိတဝါဖုံးကွယ်၍တိဋ္ဌတိထား၏တီးနေတယ်။အော်အဝိဇ္ဇာကဦးဇင်းတို့ကဒီပရမတ္ထဓမ္မတွေသူက နံပါတ်၄သူကမတိအောင်ဇာနိတုံတည်ခြင်းကပတ္တိတုံမြင်ခြင်းကမတိအောင်မမြင်အောင်အော်နောက်တကပရိဝေစီတုံထိုးထွင်း၍တည်ခြင်းကနဒိဋ္ဌိမပြီးဘူးဟောအဝိဇ္ဇာကဒကာကြီးတွေဒကာမကြီးတွေဦးဇင်းတို့ကိုတိခွင့်ပေးသလားတိခွင့်မပေးပါဘူးဗျာမပေးဘူးပရမတ္တဓမ္မတွေကတဘာဝလက္ခဏာကိုသိခွင့်လည်းမပေးဘူးမြင်ခွင့်လည်းမပေးဘူးထိုးထွင်းပြီးတော့နားလည်ခွင့်ရောပေးသလား ထိုးတင်းပြီးနားတို့မြင်ခွင့်လည်းမပေးပါဘူးဗျာထိုးတင်းပြီးနားလည်းခွင့်သိခွင့်မြင်ခွင့်မပေးဘူးဒါကြောင့်မလို့ဇာနိတုံပတ္တိတုံပရိဝေတိတုံနာဒေတိဒါအဝိဇ္ဇာရဲ့သဘောပဲအဝိဇ္ဇာကို definition ဖွင့်လိုက်တာအဝိဇ္ဇာကိုအတိတ်ပဲဖွင့်လိုက်တာဇာနိတုံပတ္တိတုံပရိဝေတိတုံနာဒေတိဇာနိတုံတည်ခြင်းငါပတ္တိတုံမြင်ခြင်းငါပရိဝေတိတုံထိုးထွင်း၍တည်ခြင်းငါနာဒေတိမပေးဘူးဟောအဝိဇ္ဇာကမပေးဘူးမပေးဘူးမပေးတဲ့အပြင်ဘာလုပ်တာတော့ သူကစာတစ်တော်ဖုံးလွှမ်း၍ဖုံးလွှမ်းထားတာဘာလို့ထားတာဖုံးလွှမ်းထားထားပါတယ်ဖေ။ဖုံးလွှမ်းထားတယ်နောက်တစ်ခါပရိယောနန္ဒိတဝါမိရှက်ထားတယ်မိရှက်ထားတယ်ဆိုတော့ရာဟုတခုကိုထားတဲ့ကွယ်ကာမိရှက်ထားတဲ့အခါကျတော့အမှန်ကိုအမှန်တိုင်းမမြင်ရဘူး။ဥပမာမျက်လက်ဆရာတယောက်လက်ထက်မှာကျိုးတုံးလေးထားတယ်။အဲ့ကျိုးတုံးလေးအစမြင်နေကြကြီးသူပြတဲ့မျက်လက်ကဟိုဟိုမျက်လက်မမြင်တော့ဘူးလေ။အစအဦးဆုံးတော့အကုန်သိ။အဲ့တော့သူကဘာလို့ဒီလက်ထက်မှာသူကဘာလို့တော့ပွက်ထား သူကမေ့ရှက်ပြီးတော့လက်ကင်းနဲ့ကမေ့ရှက်ပြီးတော့သူကဝက်ထားတယ်ကြိုးစားထုံးထားတာကိုမမြင်ရအောင်နောက်တစ်ခါဘာလဲဗန်ဂန်ထစ်တော်ဟာထုံးပွက်တာတခါလေးမှအစမမြင်အောင်ထုံးပွက်တာတခါလေးပတ်ပြီးတော့ထုံးပွက်ထားတဲ့ခါကျတော့သူတို့ဘာမှအမှန်ကိုအမှန်တိုင်းမမြင်ရဘူးအဲလိုဖြစ်တာပေါ့အဲ့တော့ပြောချင်တာဒါအဝိဇ္ဇာရဲ့သဘောပဲအဲ့ဒီအဝိဇ္ဇာရဲ့သဘောကရှိနေရှိနေတဲ့အခါကျတော့အခုတို့တကကြီးတွေဒကမကြီးတွေဦးဇင်းတို့တန်တန်မှာဒီအဝိဇ္ဇာကရှိတယ်အရဟတမဉ္ဇဏ်နဲ့မပယ်ရှားရသေးတဲ့အတွက်ကြောင့်ဒီအဝိဇ္ဇာကတစ္ဆာလေးပါးကို သူကမသိမမြင်ဘူးသောတော့ကအဝိဇ္ဇာရဲ့ definition ရသစ္စာလေးပါးကိုမသိမမြင်ဘူးမသိမမြင်အောင်ဒီအဝိဇ္ဇာတရားကဖုံးကွယ်ထားတဲ့အခါကျတော့ဦးဇင်းတို့ခုပြုသမျှပေါ့ခုဒါဟိုတရားဟောတယ်တရားနာတယ်ဆိုတော့ဒီပြုသမျှတွေဒီသူကသင်္ခါရဖြစ်တယ်ဘာဖြစ်တော့သင်္ခါရဖြစ်ပါတယ်ခင်ဗျာသင်္ခါရသင်္ခါရမှာမှာဖြတ်ပြောမယ်ဆိုကုသိုလ်သင်္ခါရတွေဖြစ်နေတယ်ဘာသင်္ခါရတွေဖြစ် ကုသိုလ်သင်္ခါရတွေဖြစ်နေပါတယ်ဗျာ။အဲကျွန်တော်ခုနပြောတဲ့ဒီ၃မျိုးပေါ့။ပုံညာပိသင်္ခါရအပုံညာပိသင်္ခါရအာနိစာပိသင်္ခါရဆိုတဲ့၃မျိုးထဲမှာဒါဦးဇင်းတို့ခုဘယ်ထဲမှာကျုံးဝင်လဲဆိုတော့ပုံညာပိသင်္ခါရထဲမှာကျုံးဝင်နေဘယ်မှာကျုံးဝင်ပုံညာပိသင်္ခါရထဲမှာအကျုံးဝင်ပါတယ်ဗျာ။ဒီပုံညာပိသင်္ခါရထဲမှာအကျုံးဝင်နေတာပဲဒါပုံညာပိသင်္ခါရကုသိုလ်သင်္ခါရတွေကုသလစေတနာကာမဝါစရာဟောကုသိုလ်စေတနာတွေဦးဇင်းတို့တဏ္ဍာမှာဖြစ်။ဟောခုနဟိုဘက်မှာကြည့် ဦးဇင်းတို့ဘုရားရှင်ကခုနဝါမြောက်မှာဗိဓမာဒေသနာဟောတယ်ရှင်သာရိပုတ္တရာကနာယူနေတယ်အဲ့ဒီမှာကြတော့ဒီယဟန္တာပေါ့ဘုရားရှင်သမသမုဒ္ဒဘုရားရှင်နဲ့ရှင်သာရိပုတ္တရာဒီဥတော်ယဟန္တာပုဂ္ဂိုလ်ကြီးကြတော့အရဟတမဉဏ်နဲ့အဝိဇ္ဇာတရားကိုအပြီးအပြတ်ပယ်တတ်ထားတဲ့အတွက်ကြောင့်သူကဘာဖြစ်တုံဆိုတော့ဒုက္ခသစ္စာကိုမသိအောင်ဖုံးလွှမ်းထားတဲ့အဝိဇ္ဇာမရှိဘူးသမုဒိယသစ္စာကိုမသိအောင်ဖုံးလွှမ်းထားတဲ့အဝိဇ္ဇာလည်းမရှိဘူးနိရောဓသစ္စာကိုမသိအောင်ဖုံးလွှမ်းထားတဲ့အဝိဇ္ဇာလည်းမရှိဘူး မင်္ဂလာတက်တာကိုမသိမမြင်အောင်ခွန်းလာထားတဲ့အဝိဇ္ဇာလည်းမရှိဘူးအဲ့တော့မရှိတဲ့အတွက်ကြောင့်ဘာဖြစ်နေတော့ယန္နာအရှင်မြတ်တို့ဤအမြဲတမ်းနေရာဒီဒီသင်္ခါရနေပဲပြဉ္ညာနေမဟုတ်ဘူးတကယ်ပရမတ္ထနေမှာနေတယ်ပရမတ္ထနေမှာနေရောပရမတ္ထတရားတွေကတကယ်ဖြစ်ချင်းပြည့်ချင်းတူတယ်ဒီအပေါ်မှာပဲအမြဲတမ်းနေတဲ့အတွက်ကြောင့်အဲ့ဒီမှာသူကဝိဇ္ဇာအမေးရှိလုံးဝမရှိတော့ဝိဇ္ဇာအမေးရှိမရှိတဲ့အတွက်ကြောင့်ဒီယန္နာ တမန်တော်ဗုဒ္ဓဘုရားရှင်တွေတကွာတော့ဒီယန္တာမထေမြတ်တို့ယန္တာအရှင်မြတ်တို့ရဲ့ပြုသမျှပြောသမျှကြံသမျှတွေဒီကုသိုလ်သင်္ခါရဖြစ်သေးလားကုသိုလ်သင်္ခါရမဟုတ်တော့ပါဘူးခင်ဗျာဟုတ်ဘူးသူကကရိယာပြုတာမျှမတ်တာဗါလဲတော့ကရိယာတာဖြစ်ပါတယ်ခင်ဗျာဒါဖြစ်သွားပြီပြုတာမျှမတ်တာလေးဟောအဲ့ဒါဒီကြွားချချက်တယ်အဲ့ဒါအဝိဇ္ဇံပြည့်ကြသင်္ခါရဆိုတာဒါပြောတာ ဦးဇင်းတို့ကမြုံလဲပြောရင်ခုတရားဟောတရားနာနေတာကုသိုလ်တွေဖြစ်တယ်ကုသိုလ်သင်္ခါရဖြစ်တယ်ဒီကုသိုလ်သင်္ခါရဒီအဝိဇ္ဇာမသိမှုကြောင့်ဖြစ်တယ်လို့ဦးဇင်းတို့ခုနပြောသလိုနားကလေးမှာယင်သေးလားမယင်တော့ဘူးလုံဝင်မထူတော့ဘူးအာတရားဝဲကြီးတွေပြုလို့ကျင်းပနေတာကွာတရားနာနေတာငါတို့ကမသိမှုအဝိဇ္ဇာကြောင့်နားနေပါတယ်ဆိုတော့နားမယင်တော့တာဒါပေမဲ့အခုလို့ခွဲလိုက်တဲ့အခါကျတော့ဦးဇင်းတို့ဒါနားလည်းမသွားဘူးလားနားလည်သွားတယ်အဝိဇ္ဇာကအနုတ္တိယအနေနဲ့သူကရှိနေတာဒီအဝိဇ္ဇာအနုတ္တိယအနေနဲ့ရှိနေတဲ့အတွက်ကြောင့်ကိုပြုသမျှကလာပြီးတော့ င်္ခါရကံရာသွားတည်တာခုနဝိမှာဝိဇ္ဇာနုတိယကိုဒီအဘိအတ္တပယ်ဖြတ်ထားနိုင်တဲ့ယန္တာအရှင်မြတ်တွေမှာနမတဗုဒ္ဓဘုရားရှင်တွေတကွာတော့ယန္တာယန္တာအရှင်သူမြတ်ကြီးတွေမှာကြတော့ဒီအဝိဇ္ဇာမရှိတော့တဲ့အတွက်ကြောင့်အနုတ္တယအနေနဲ့ကိုပဲမရှိတော့အနုတ္တယအနေနဲ့ကိုမရှိတဲ့အတွက်ကြောင့်ပြုသမျှပြောသမျှကြံသမျှကခုနဘာဖြစ်သွားကရိယာသာဖြစ်ပါတယ်ဗျာပြုကံများမတ်တာဦးဇင်းတော်မှာတော့ကိုအသိဉာဏ်တော်ဦးစီးပြီးတော့တရားတွေလုပ်ကြတယ် ကိုတွေငါကြတယ်ဒါတော့အသိဉာဏ်ဥသိတာမှန်ပြီမေနောက်မှာအဝိဇ္ဇာနုတိယကခြံရမ်းမထားဘူးလားခြံရမ်းထားပါတယ်ဗျာပြောတာပေါ့ဒါကြီးဟုတ်မဟုတ်ဒါကြောင့်မလို့အဝိဇ္ဇာပစ္စယသင်္ခါရဆိုတာမသိမှုကြောင့်သင်္ခါရကုသိုလ်အကုသိုလ်ဆိုတဲ့သင်္ခါရတွေဖြစ်တယ်ဆိုတာဒါကိုပြောတာဘာကခြံရမ်းထားလို့အဝိဇ္ဇာအနုတ္တိယကခြံရံထားတို့ပါဗျာဝိဇ္ဇာအနုတ္တိယကခြံရံထားလို့လို့ဘယ်လိုဦးဇင်းတို့သဘောပေါက်ကြရပါလေ။အဲကောင်းပြီအဲ့တော့ ဒါကအဝိဇ္ဇာပစ္စယသင်္ခါရပိုင်းတွေအဲ့တော့ဒီမှာအဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဉ်အဲ့တော့ဦးဇင်းတို့သင်္ခါရပစ္စယဝိညာဉ်လေးကိုဆက်ပြီးတော့နည်းနည်းပြောကြဟောကြ9နာရီတော့ခွဲတော့မှာဆိုတော့ကျွန်တော်အဲ့သင်္ခါသင်္ခါရပစ္စယဝိညာဏကိုပါဠိတော်လေးအတိုင်းနည်းနည်းလေးတော့ကျွန်တော်သွားကြရအောင်အဲ့တော့တရဂတမံသင်္ခါရပစ္စယဝိညာဏံ သကုဝိညာဏံသောတာဝိညာဏံကာနဝိညာဏံဇိဝဝိညာဏံကာယဝိညာဏံမနောဝိညာဏံဣဒံဝုပ္ပတိသင်္ကာရပစ္စယဝိညာဏံဟောဒါသင်္ကာရပစ္စယဝိညာဏံရဲ့ဒါဖွင့်ဆိုချက်အဲ့တော့သင်္ခါရပစ္စယဝိညာဏသင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ဆိုတာဘာကိုပြောတာတုံးလို့ပြီးတော့ဝိညာဉ်ရဒီမှာသက္ကုဝိညာဉ်သောတာဝိညာဉ် ကာနဝိညာဉ်ဇေဝဝိညာဉ်ကာယဝိညာဉ်မနောဝိညာဉ်ဆိုပြီးတော့ဝိညာဉ်ဘယ်နှပါးရ6ပါးဝိညာဉ်ဘယ်နှပါးရဝိညာဉ်6ပါးရပါတယ်ခင်ဗျာဝိညာဉ်6ပါးဒီဝိညာဉ်6ပါးဒီသင်္ခါရကြောင့်ဖြစ်တယ်လို့နားလည်ထားရမယ်။ဘာကြောင့်ဖြစ်သင်္ခါရကြောင့်ဖြစ်တာပါခင်ဗျာသင်္ခါရကြောင့်မှဝိညာဉ်ဖြစ်တယ်ပြန်ပြီးဦးဇင်းတို့ရေတွက်ကြမယ်စကုဝိညာဉ်ဘာဝိညာဉ်စကုဝိညာဉ်အော်စကုဝိညာဉ်က ဒါမြင်သိစိတ်လေးပဲဗါတဲ့တော့မြင်သိစိတ်လေးပါဗျာသက္ကုဝိညာဉ်သက္ကုဝိညာဏလို့ခေါ်တာပေါ့သက္ကုဝိညာဉ်မြင်သိစိတ်နောက်တက သောတာဝိညာဉ်ဗါတဲ့တော့သောတာဝိညာဉ်ပါဗျာဟောသောတာဝိညာဉ်ဈာတိစိတ်လေးနောက်တကဂာနဝိညာဉ်ဗါတဲ့တော့ဂာနဝိညာဉ်ပါဗျာမာနဝိညာဉ်နန္တိစိတ်နောက်တကဇေဝဝိညာဉ် ဘာလဲတော့ဇိန်ဝါဝိညာဉ်ပါဗျာကြည့်ရဲ့ဇိန်ဟောပြီးတဲ့အခါကျတော့ကာယဝိညာဉ်ဘာလဲတော့ကာယဝိညာဉ်ပါဗျာဟောပြုထုမှုကိုသိရဲ့ဇိန်ဟောပြီးတဲ့အခါကျတော့မနောဝိညာဉ်ဘာလဲတော့မနောဝိညာဉ်ပါဗျာနောက်နေကတော့ဦးဇင်းတို့ဓမ္မသဘောတရားတွေကိုသိတယ်စေဆိုပြီးဒီလိုမျိုးအဲ့တော့ဒီနေရာမှာဦးဇင်းတို့နားလည်မှာဒီဝိညာဉ်6ပါးဒီဝိပက်ဝိညာဉ်လို့နားလည်ထားရမယ်။ဘာဝိညာဉ်လို့နားလည်ထားရမလဲ ဒီဝိညာဉ်6ပါးဟာဝိပက်ဝိညာဉ်ပါဗျာဝိပက်ဝိညာဉ်ဒါပေမဲ့ဝိညာဏပစ္စည်းကနာမရူပံလဲရောက်လဲသွားလို့တော့အဲ့ဒီမှာဝိညာဉ်ကနှမျိုးကွဲသွားတယ်ဘယ်လိုကွဲသွားတော့ဝိပက်ဝိညာဉ်ရဲ့တဟဇာတဝိညာဉ်ရဲ့အကြောင်းနေရာမှာကျတော့နှမျိုးကွဲသွားတယ်အကျိုးနေရာမှာအခုကြည့်မယ်ဆိုရင်တော့ဝိပက်ဝိညာဉ်တက်တက်ကိုပဲကောက်ယူရမယ်ဘာကိုကောက်ယူရမလဲဝိပက်ဝိညာဉ်ကိုပဲယူရပါမယ်ဗျာဒီတော့ဒီနေရာမှာဦးသိန်းကအဲ့ဒါလေးကိုလည်းထပ်ပြီးနားလည်အောင်ပြောမယ် အဲ့တော့ဒီနေရာမှာဦးဇင်းတို့တကြောင်မလို့ဒီပရိသသမုပ္ပတ်ကိုနားလည်ရေးသည်ရုပ်တည်နာမ်တွေကိုဖိုးထွင်းပြီးတော့သိမြင်ခြင်းတနည်းအားဖြင့်ယုံနာဓမ္မပေါ်မှာအသိဉာဏ်တန်ရှင်းစင်ကြယ်ခြင်းဆိုတဲ့ဒိဋ္ဌိဝိတ္တုရပြီးမှသွားရတဲ့အပိုင်းဟုတ်ပလားအဲ့တော့ဦးဇင်းတို့တကြောင်မလို့ဒိဋ္ဌိဝိတ္တုပြီးမှဒီကင်္ကာဝိတ္တနာဝိတ္တုဆိုတဲ့၄ခုမြောက်ကိုသွားရဒိဋ္ဌိဝိတ္တုဘိုင်းကိုတကယ်နားမလည်ထားတဲ့သူတော်ကောင်းဒီဒီကင်္ကာဝိတ္တနာဝိတ္တုဘိုင်းကိုကုလို့မရဘူးကုလို့ကိုမရဘူး အဲ့တော့ဒီဒိဋ္ဌိဝိတ္တုဒီဘက်မှာနားလည်ထားရမယ်ဆိုတာဘာပြောတာလဲခုဒီမှာဦးဇင်းတို့ဒီယုတ်တရားနန္တရားပေါ့ဒီလိုမျိုးပြောတဲ့အပိုင်းမှာဦးဇင်းတို့ဒီဝတိစဉ်ကိုနားလည်ရအခုနန္တရားကိုဦးဇင်းတို့ဝิญဉ္ဇောင်းပြောတယ်ဆိုရင်ဒါစိတ်ပေါ့နန္တရားပေါ့နန္တရားပြင်ဒီနန္တရားကဝတိစဉ်လေးတွေကိုဦးဇင်းတို့နားလည်ထားဖို့လိုတယ်ဘယ်နာကုသိုလ်လဲဘယ်နာဝိပယ်လဲဆိုတာကိုဦးဇင်းတို့နားလည်ထားဘယ်နာကရိယာလဲအဲ့တော့ဦးဇင်းတို့ခုဒကာကြီးတွေဒကာမကြီးတွေကိုစကရင်ကိုကြည့်နေမယ်ဆိုရင်တော့ဒါမြင်သိစိတ်တွေပဲဖြစ်နေတာပေါ့ အဲအနန္တတက်ပဲနားထောင်မယ်ဆိုရင်တော့ဒါကြာတိစီဖြစ်မှာပေါ့ကဲဆိုကြမှာတော့ဦးဇင်းတို့မြင်တိတိတ်ကလေးကိုဥမာယူပြောကြရအောင်ခုတရားနာရတဲ့စကွင်းကိုကြည့်တယ်မြင်တိတိတ်တဲ့ဖြစ်နေတယ်အဲမြင်တိတိတ်ဖြစ်နေတဲ့အချိန်မှာမြင်တိတိတ်ကသူတုံးနဲ့ဖြစ်တာမဟုတ်သူချိန်မှာကိနောက်တော်တော်ကိုဇန်ဖြစ်ကိနောက်တော်ကိုဇန်ဒီကရိယာစိတ်ပဲကရိယာစိတ်ဖြစ်တဲ့လို့ကြောင့်သူကခုဒီမှာသင်္ခါရပစ္စယဝิญဉ်ရမှာအဲ့ဒါသူမပါဘူးသင်္ခါရကြောင့်ဝิญဉ်ဖြစ်တဲ့ဆိုတဲ့အပိုင်းမှာအဲ့ဒီ ပြင်းထရောဥစ္စာဆိုတဲ့ဝิญဉ်မပါဘူးသူကဘာပါလို့ပြင်းထရောဝิญဉ်ပြင်းထရောဥစ္စာစက္ကုဝิญဉ်အော်စက္ကုဝิญဉ်ပါသွားပြီအော်ဝิญဉ်ထဲမှာသူကဝိပက်ဝิญဉ်ကိုစက္ကုဝิญဉ်ပါမယ်ပြီးတော့တမ္ပရိဇိုင်းတဏိတနာဒါတွေမပါဘူးတမ္ပရိဇိုင်းတမ္ပရိဇိုင်းပါမယ်တဏိတနာပါမယ်ဟုတ်တော့မပါဘူးပြီးတဲ့အခါကျတော့ဇောအော်ဇောအခါကျတော့ဇောဒီဦးဇင်းကကုသိုလ်ဖြစ်တယ်ဟိုဆိုကြပါစို့ကိုကဒီတရားနာနေတယ်ဟိုဦးဇင်းဒီတရားဟောတဲ့ဆရာတော်ဘုံတော်သူ့မုံနောက်ကဘုရား စေတုတော်ပုံတော်ဒါကိုဖူးတွေ့ရတဲ့အခါမှာကုသိုလ်ဇောပြင်ဖြစ်နိုင်တယ်ပေါ့အဲတော့မလို့ရှိတာရေပုံရအပြင်အကုသိုလ်ဇောလည်းဒါဖြစ်ကောင်းလို့ဖြစ်နိုင်တာဆိုတော့ကုသိုလ်ပဲဖြစ်ဖြစ်အကုသိုလ်ပဲဖြစ်ဖြစ်သူဒီသူကဝိဘက်ဝิญဉ်မဟုတ်ဘူးအကျိုးဝิญဉ်မဟုတ်တဲ့အတွက်ကြောင့်သူဒီသင်္ခါရပြကြဝิญဉ်မှာသူကျုံးမွေပြီးတော့တရားယောအဲဇောခုနှစ်ချိန်ပြီးတဲ့အခါမှာတရားယောကြတော့လည်းရှိပြီကြတော့လည်းရှိအကယ်၍ကြားနိုင်နေဆိုရင်အဲ့တရားယောဒီဝိဘက်စိတ်ဖြစ်ပြတယ်သူလည်းအကျိုးဝိဘက်ဒီအတွက်ကြောင့်သူဒီလည်းပဲ သင်္ခါရပစ္စယဝိညာဉ်မှာအကျုံးဝင်တယ်အဲ့တော့ဦးဇင်းတို့ကဒီသင်္ခါရပစ္စယဝိညာဉ်ပေါ့သင်္ခါရပစ္စယဝိညာဉ်ကိုရှုတော့မယ်ဆိုတဲ့သူတော်ကောင်းဒီအဲ့လိုနားလည်ထားတယ်နားလည်ထားတော့မှဦးဇင်းတို့ဒီသင်္ခါရပစ္စယဝိညာဉ်မှာဒီဝိညာဉ်ဖြစ်ပုံဒီဒါဝိပန်ဝိညာဉ်ကိုယူရတယ်အခုတခါကြီးတည့်ရတဲ့အတိုင်းပဲဟိုခုနစကုဝိညာဉ်သောတာဝိညာဉ်ကာနာဝိညာဉ်သင်္ခါဝိညာဉ်ကာယဝိညာဉ်ဒါတွေအကုန်လုံးကဝိပက်ဝိညာဉ်တွေပဲနောက်တစ်ခါဒီမှာမနောဝိညာဉ်ဆိုတဲ့အပိုင်းမှာလည်းပဲ အဲသူကဝိဘက်ဝิญဉ်ကိုပြောတာဝိဘက်ဝิญဉ်ဆိုတော့ဥမာဆိုကြပါဦးဦးဇင်းတို့ပဋိသင်္ဍေစိတ်တည်တာဝိဘက်ဝิญဉ်ပဲကုသိုလ်ရဲ့အကျိုးလူသားတွေဆိုရင်ကုသိုလ်ရဲ့အကျိုးသူဒီဝိဘက်ဝิญဉ်တိတိကျကျပြောမယ်ဆိုဥမာဉာဏ်ပညာလည်းရှိတယ်ဆိုရင်ဒါမဟာဝိဘက်ဥမာဉာဏတံပြုတ်စိတ်အပိတိသောမနတလေးလည်းပါနေမယ်ဆိုရင်ဉာဏတံပြုတ်စိတ်မဟာဝိဘက်အဲဉာဏတံပိသောမနတာကိုဉာဏတံပြုတ်စိတ်ကလေးပဲဒါဦးဇင်းတို့တို့တကကြီးတွေကမာကြီးတွေတဏ္ဍာမှာဖြစ်တဲ့ပဋိတန်နေစိတ်ကဝိဘက်စိတ်ဘာပဲအကျိုးလဲလို့မေးတော့အဲ့ဝိဘက်ဆိုတဲ့အကျိုးစိတ်ဒီကုသိုလ်ရဲ့အကျိုးဖြစ်ခဲ့ အတိတ်ကကုသိုလ်တစ်ခုပြုတဲ့အခါမှာဥမာဆိုကြပါစို့ကုသိုလ်သင်္ခါရတစ်ခုပြုတဲ့အခါမှာဉာဏ်လည်းရှင်တယ်ဝမ်းမြောက်နှစ်သက်မှုပိတိသောမနတာလည်းရှင်တဲ့အခါကျတော့ကုလိုတရားနာတယ်ဆိုကြဆိုနားလည်လို့အောင်ပြောမယ်တရားနာတဲ့အခါမှာကုသိုလ်စိတ်တွေဖြစ်တယ်ဉာဏ်ပညာလေးနဲ့ဦးစီးပြီးတော့နားနာနေယူနေတယ်တရားနာနေရကိုလည်းဝမ်းမြောက်နှစ်သက်နေတယ်ဟောပိတိသောမနတာဖြစ်နေတယ်အဲ့ပိတိသောမနတာဖြစ်နေတဲ့အခါကျဘာကုသိုလ်ဖြစ်အောင်သောမနတာကိုဉာဏ်တံပယုတ်စိတ်ဖြစ်နေတယ်အဲ့သောမနတာကိုဉာဏ်တံပယုတ်စိတ်ကလေးက သူ့ရဲ့အကျိုးကြတော့ဘာလားဖြစ်မလို့ဒီဘက်မှာဝိဘက်ကလည်းဒေါမနတတာကိုဉာဏတံပယောမှဆိုကြပါတော့အသင်္ကာရိကဝိပစေဒါဖြစ်တယ်အဲ့အသင်္ကာရိကဝိပစေဆိုတဲ့ဒီအကျိုးတရားဦးဇင်းတို့ဟဲ့ဒီဘဝမှာလာပြီးတော့အကျိုးပေးအကျိုးမင်းတဲ့ဦးဇင်းတို့ဒုဒကကြီးတွေမိုက်တဲ့ပရိသန်တွေစိတ်ဒီခုနပီတိတဲ့ပါမယ်ဉာဏ်နဲ့ပါမယ်ဆိုရင်အဲ့ဒီသောမနတတာကိုဉာဏတံပယောဆရာတက်တန်နဲ့ဆိုအသင်္ကာရိကဝိပစေလေးဖြစ်နေတာဗာစိတ်ကြီးဝိပစေဝိပစေပါဗျာ အေးအတင်္ဂါရိကအဝိပ္ပစေအဲ့ဝိပ္ပစေဖြစ်နေတော့ဒါဦးဇင်းတို့ရဲ့ပရိတန်လေးစိတ်အဲ့ဒါပရိတန်လေးစိတ်ကပရိတန်လေးခိုင်ပြီးဘောတကုစဖြစ်ပြီးတဲ့အခါကျတော့သူကဘာဖြစ်တော့ဘဝကြားထဲမှာဘဝတစ်လျှောက်လုံးမှာဖြစ်နေတဲ့စိတ်ကိုကြတော့ဒါဘဝင်စေဒါပရိတန်လေးစိတ်နဲ့ပုံစံသူပဲသောမနန္တာကိုဉာဏတံပယုံအာတင်္ဂါရိကဝိပ္ပစေပဲအဲ့ဒီဝိပ္ပစေပရိတန်လေးဆိုတဲ့ဝိပ္ပစေခုနဘဝင်ဆိုတဲ့ဝိပ္ပစေနောက်ဆုံးဦးဇင်းတို့ဒီဘဝမှာသုတိပြတ်ကြီးသေလွန်လို့ရှိရင်ခုနသုတိဆိုတဲ့ဝိပ္ပစေဖြစ်အောင်မယ်အဲ့ဒါတွေအကုန်လုံးကတော့သင်္ခါရကြောင့်ဖြစ်တာ။ဘာကြောင့်ဖြစ်တာ။ သင်္ခါရကြောင့်ဖြစ်တာပါဗျာသင်္ခါရကြောင့်ဖြစ်တယ်ခုနောက်တစ်ခါခုနာယူနေတဲ့ကြာတိစိတ်ခုနမြင်ဟိုကြည်နေတဲ့အခါကျတော့ဒါမြင်တိစိတ်နာယူတဲ့အခါကျကြာတိစိတ်အနံ့ကိုသိရင်နံ့သိတဲ့စိတ်အရသာကိုသိရင်ရတာသိတဲ့စိတ်အတွေ့အထိကိုသိရင်တွေ့တဲ့စိတ်ဒီလိုအကျိုးဝိပက်စိတ်တွေကတော့သင်္ခါရကြောင့်ဖြစ်တယ်ကြံတဲ့ကြံတဲ့စိတ်တွေဒီစိတ်တိုင်းစိတ်တိုင်းဝิญဉ်ဆိုတဲ့အရာနေရာမှာစိတ်တွေအားလုံးဒီသင်္ခါရကြောင့်ဖြစ်တယ်လို့ပြောလို့ရမလားမရဘူး အဲ့တော့ဦးဇင်းတို့သင်္ခါရပစ္စယဝိညာဏံကို နားလည်ခြင်းနဲ့ဆိုရင်အဲ့ဒီလိုနားလည်ရအဲ့တော့သင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ဆိုတဲ့ဘက်မှာဒီဘက်မှာဝိပတ်ဝိညာဉ်တွေကိုယူရတယ်ဘာကိုယူရတယ်ဝိပတ်ဝိညာဉ်တွေကိုယူရပါတယ်ခင်ဗျာဝိညာဉ်တွေကိုယူရတဲ့အပိုင်းမှာခုနပြောသလိုအဲ့တော့ဒီသင်္ခါရဒီဒကာကြီးတွေဒကာမကြီးဟဲ့ဘဝဦးဇင်းတို့ဒီပစ္စုပန်ဘဝမှာဖြစ်နေတဲ့မြင်တိသေးကြာတိသေးအနန္တိသေးရတာတိသေးတွေ့တိသေးဆိုတဲ့ဒီလိုစိတ်မျိုးတွေနဲ့ခုနပရိသန္တိစိတ်ဘဝင်စိတ်တို့လို့ ဒီလိုစိတ်မျိုးတွေအများစုဒီသင်္ခါရကြောင့်ဖြစ်တယ်အဲ့သင်္ခါရဒီဘယ်မှာရှိမတော့အတိတ်မှာရှိအတိတ်မှာရှိပါတယ်မှာရှိနော်အတိတ်မှာရှိပါတယ်အဲ့လိုနားလည်ထားရမှာအဲ့တော့ဦးဇင်းတို့ဒီကြောင့်မလို့ဒီပရိသသမုပ္ပါကိုဒကာကြီးတို့ဘလို့မပရမနီးနဲ့ရှူရှူပြင်သမာနီးနဲ့ရှူရှူ အကြောင်း၅ပါးအကျိုး၅ပါးဆိုတဲ့အတိတ်အကြောင်းတရား၅ပါးကြောင့်ပြစ္ဆုတ်ပံအကျိုးတရားဖြစ်ပုံပြစ္ဆုတ်ပံအကျိုးတရား၅ပါးကြောင့်အနာဂတ်အကျိုးတရား၅ပါးဖြစ်ပုံလို့ဒီနည်းနဲ့ပဲရှုရှုဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏနဲ့ပဲရှုရှုအတိတ်ဘဝကိုလွတ်ပြီးတော့ရှုလို့ရမှာအတိတ်ဘဝကိုရှုလွတ်ပြီးရှုလို့မရပါဘူးဗျာလွတ်လို့မရဘူးအဲ့တော့ဦးဇင်းတို့ကဘဝတွေကိုဒီလိုတွင်းဆက်ပြီးအတိတ်ပြစ္ဆုတ်ပံအနာဂတ်အတိတ်ပြစ္ဆုတ်ပံပြစ္ဆုတ်ပံအနာဂတ်ဆိုတဲ့ဒီလိုဘဝတွေကိုတွင်းဆက်ပြီးရှုပါ အခုဒဂိုင်းတွေဒဂမိုက်တွေအခုကြာတိစိတ်ဖြစ်တာပဲဒီကြာတိစိတ်တွေဖြစ်နေတယ်တရားဟောနေတယ်ကြာတိစိတ်တွေဖြစ်နေတာဒီကုသိုလ်ကအကျိုးဝิญဉ်စိတ်တွေအဲကုသိုလ်ရဲ့အကျိုးဝิญဉ်စိတ်ဖြစ်တဲ့သောတာဝิญဉ်စိတ်ဖြစ်တယ်ဒီသောတာဝิญဉ်စိတ်ဒီသင်္ခါရဆိုတဲ့အတိတ်ကအကြောင်းကြောင့်ဖြစ်တာအဲ့ဒါကိုဦးဇင်းတို့ကြောင်းလဲလို့မရဘူးဒါပေမဲ့ဦးဇင်းတို့ဒီဘဝမှာဒီဝิญဉ်ဆိုတဲ့အကျိုးဝိပဿနာစိတ်ကိုမူတည်ပြီးတဲ့အခါကျတော့မှ ဒီမြင်တိတိကြာတိတိဆိုတဲ့ဒီလိုဝိဘက်ကနေဆက်သွားတဲ့အခါကျတော့ဟိုဇွန်းလေကြအောင်ကိုကပြောင်းလို့ရတယ်ဟုတ်လားမနတိကာလဆိုတဲ့ဒီမနတိကာလစိတ်မှာမှန်မှန်ကန်ကန်လေးနှလုံးသွင်းပြည့်ရင်ဩသူကဟိုဘက်မှာကုသိုလ်သောဖြစ်ဒါကိုပဲပြောင်းလဲလို့ရတယ်ဒီဝိဘက်စိတ်ကိုဦးဇင်းတို့ပြောင်းလဲလို့ရမရအဲအဲ့လိုဦးဇင်းတို့နားလည်လို့ရှိရင်ဒါဘဝဝေကိုတွင်းဆက်ပြီးရှုရတယ်ဆိုတော့ဦးဇင်းတို့နားလည်အဲ့တော့ဒီအပိုင်းကတော့ဦးဇင်းတို့အဝိဇ္ဇာပစ္စယသင်္ခါရဒါပေမဲ့ခုပြသင်္ခါရပစ္စယဝိညာဉ်နဲ့ဒီနှစ်ပိုင်းဒီနေ့ဟောခဲ့တာပေါ့ အဲ့တော့ပြန်ပြီးတော့ဦးဇင်းတို့ချုပ်ကြမယ်ဆိုရင်အဝိဇ္ဇာပစ္စယသင်္ခါရဘိုင်းကတော့အခုဟိတ်ဘဝမှာဦးဇင်းတို့လုံးသမျှဒီခုနပြောတဲ့အဝိဇ္ဇာနုတိယကခြံရမ်းနေအဝိဇ္ဇာနုတိယခြံရမ်းနေတဲ့အတွက်မိမိတို့ကလည်းရန်နာမဖြစ်သေးဘူးလို့ဒီအဝိဇ္ဇာနုတိယကခြံရမ်းနေတဲ့အတွက်ကြောင့်ပြုသမျှပြောသမျှကြံစီသမျှဒီသင်္ခါရဖြစ်တယ်။ဘာဖြစ်တော့သင်္ခါရတရားတွေဖြစ်ပါတယ်ဗျာ။သင်္ခါရဖြစ်တယ်။အဲသင်္ခါရဖြစ်တဲ့အတွက်ကြောင့်ဒီသင်္ခါရတွေကနောက်တစ်ချိန်မှာ ရင့်ကျက်ရင်အကြောင်းညီညွတ်ရင်သူကပြန်ပြီးအကျိုးကိုထုတ်လို့ဒါတစ်ချက်ဒါပြစ္ဆုတ်ကံအဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်ဟောနောက်တစ်ခါကသင်္ခါရကြောင့်ဝိညာဉ်ဆိုတဲ့အပိုင်းကြတော့သူကဒီပြစ္ဆုတ်ကံသင်္ခါရကြောင့်ဒီပြစ္ဆုတ်ကံမှာဝိညာဉ်များဖြစ်တာတော့မဟုတ်တော့သူကအတိတ်ကကထူထောင်ခဲ့တဲ့သင်္ခါရဆိုတဲ့ဒီကုသိုလ်အကုသိုလ်ကံတစ်ခုခုကနေပြီးတော့ဦးဇင်းတို့ပြန်ပြီးတော့ဒါအကျိုးပေးတဲ့တို့ကြောင့်ဝိပဿဝိညာဉ်နေနဲ့ဖြစ်တာဆိုကြပါစို့ဒကာကြီးတွေဒကာမကြီးတွေဥမာဟိုကုသိုလ်လို့ရှိရင်ဦးဇင်းတို့ ဟိုကျန်းမာရေးကြောင့်ပေါ့လေကိုကိုဗစ် -19 ကြောင့်ဥမာတက်ဘော်ဒီဦးဇင်းတို့မြင်ရတယ်ပေါ့တက်ဘော်ဒီတွေမြင်ရတယ်ဥမာမြန်မာပြည်မှာဆိုတခါလေးဆိုလို့ရှိရင်အခုတခါလေးဒီစစ်မဲ့တွေကြည့်နေတဲ့အခါကျတော့တည်ကြည်ပျက်စီးနေတာတွေလည်းဦးဇင်းတို့မမြင်ရဘူးလားမြင်ရတယ်ဒီတက်ဘော်ဒီအဲ့ဒီမြင်ရတာဒီဒါကြီးတွေမိုက်လို့မြင်သိစိတ်တွေဗာစိတ်တယ်တော့မြင်သိစိတ်တွေပါဗျာအဲ့မြင်သိစိတ်တွေခုပြောတဲ့သင်္ခါရပစ္စယဝိညာဉ်မှာအဲ့ဒါဝိပဿနာပဲစကုဝိညာဉ်ပဲ ဇက်ကုငွေရင်ပြီးတယ်အဲ့မြင်သည့်စိတ်ဒီခုနဓာတ်ပေါ်တွေလိုဟာမျိုးကိုဦးဇင်းတို့မြင်လိုက်ရတယ်မရှုမလားတကားလေဟိုကြည့်မကောင်းအောင်ဖြစ်နေတဲ့အခါမှာအဲ့ဓာတ်ပေါ်တွေကိုမြင်လိုက်ရခြင်းဒီဘာရဲ့အကျိုးလို့မင်းတို့အကုသိုလ်ပဲအကျိုးပဲအကုသလဝိပက်ဝိညာဉ်ပဲဘာဝိပက်ဝိညာဉ်အကုသလဝိပက်ဝိညာဉ်တွေပါဗျာအကုသလဝိပက်ဝိညာဉ်ပဲဟောနောက်တစ်ခါခုလို့ပေါ့ဘုရားပူရတယ်ရဟန်းတန်ဃာတော်တွေကိုပူရတယ်ကုသိုလ်ဝိပက်ဝိညာဉ်ပဲတူကြတယ်အဲ့ဒါဦးဇင်းတို့ကြောင်းလဲလို့မရဘူး အဲ့ဒါကပြောင်းလဲလို့မရတော့ဒါအတိတ်ကအကျိုးဆက်တွေနဲ့ဦးဇင်းတို့ရတာအဲအဲ့လိုမျိုးဦးဇင်းတို့ကနားလည်ထားရမှာဖြစ်နားလည်ထားလို့ရှိရင်ဒါဒီအဝိဇ္ဇာကြောင့်သင်္ခါရဖြစ်ပုံသင်္ခါရကြောင့်ဝိညာဉ်ဖြစ်ပုံအဲ့ဝိညာဉ်ကြောင့်နာယုတ်ဖြစ်ပုံကြတဲ့အခါကျမှဝိညာဉ်ကပြန်ကွဲသွားအဲ့ဒီဘက်ကိုတော့ဦးဇင်းတို့နောက်တစ်ပတ်မှာဆက်ပြီးတော့ဟောကြနာကြရအောင်ဒီဘက်မှာတော့ဦးဇင်းတို့ကတကယ်တော့ဒီအဝိဇ္ဇာပစ္စယသင်္ခါရနဲ့သင်္ခါရပစ္စယဝိညာဉ်ကိုအဝတ်မာလေးတွေနဲ့ဦးဇင်းတို့ထုတ်ပြီးတော့ပြောဖို့တော့တွေးခဲ့တယ်သို့တော်လည်းအချိန်ကလည်း9နာရီခွက်သွားပြီဆိုတော့နောက်တစ်ပတ်မှာဒါလေးကိုဆက်နည်းနည်းပြောရင်းနဲ့ အဲ့ဝိညာဏပစ္စယနာမရူပနဲ့နောက်တစ်ပတ်ကိုဆက်ပြီးတော့ပူကြရအောင်ဒီတစ်ပတ်တော့ဒီမှာပဲတရားဏီကုံအဆုံးတတ်ကြအောင်ဆိုဒါကြောင့်မလို့တို့တကကြီးတကမာကြီးတွေကလည်းဒီလိုပြိဿသမုပ္ပါဒေသနာတော်ဒီငါတို့သာသနာတော်မှာတက်တာရရအောင်ထောက်ရတရားရအောင်ဂတိမြဲအောင်သုလာသောတာပန်အစဉ်ရအောင်ဒီပစ္စယပိကဉာဏ်လို့ခေါ်တဲ့ကင်္ကာဥဒနာဝိတ္တုဒီနဲ့ပြည့်တော်ငါတို့ကျူးသားမှာတော်မယ် အဲ့လိုကြိုးစားမှုလည်းငါတို့မှာအခွင့်အရေးလူပွားလည်းရနေပြီသာသနာတော်လည်းကြုံနေပြီရရင်လည်းသုံးမတွေကိုသုံးသင်ပြတာစုစုမနိုင်တဲ့ဆရာကောင်းဓမ္မကောင်းတွေလည်းရှိနေကြပြီဖြစ်တဲ့အတွက်ကြောင့်အခွင့်အရေးတွေကိုလက်မလွတ်တိုင်းကိုဒီကိုဒီကြိုးစားအားထုတ်နိုင်ကြကုန်ရသတည်းသာဓုသာဓုသာဓုပါဗျာ